ယနေ့လာသနာတော်2538ခုဘောဇာတက္ကရ1355ခုနှစ်ဥတုဟေမန္တဆောင်းလာရာသီနတ်တော်လာဇန်၄ရက်နေ့နေ့လယ်ပိုင်းရန်ကုန်တိုင်းရန်ကုန်မြို့ကျေးဇူးရှင်မဟာကြီးဆရာတော်ဘုရားကြီးသာသနာပြုတော်မူရာဖိုင်ရင်ဓမ္မယုံ၌ဟောကြားသည့်သုတ္တန္တပိဋကသံယုတ်တနိကေ မဟာဝကတန်ယုတ်ပါဠိတော်လာ ပထမသူရိယသုတ်တန်ဒေသနာတော်အဲဒီပထမသူရိယသုတ်တန်ဒေသနာတော်ကိုဘုန်းကြီးတို့သူတော်ချင်းများမှတ်သားနိုင်အောင်ဘုန်းကြီးတို့မူအယမြန်မာနာမည်ပြရမည်ဆိုပါရင်ဖြင့်အရှိကနေဝန်းထွက်သည့်ပမာ တရားဒေသနာတော်အရှိကနေဝန်းထွက်သည့်ပမာ ဘာတရားပါလေဒီတော့အဲ့ဒီတရားတော်ရဲ့အနှစ်သာရအဖြစ်ဘုန်းကြီးတို့တရားဓမ္မများကြွတင်သိပြီးပြောရမယ်ဆိုရင်တရားအထုတ်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်လက်မှတ်ရပြီးသားလို့ဝမ်းမြောက်လိုက်ပါတရားအထုတ်တဲ့ပုဂ္ဂိုလ်ဟာပါတယ်လေအနည်းနဲ့အဝေးအနည်းနဲ့အမြအရင်နဲ့နောက်တာလင်ကြွာမယ်လို့စိတ်ထဲမှာဒုံဒုံချထား ဒါကြောင့်ဒုရိယသုတ်တံဒေသနာတော်ကိုဟောနာကြီးညိုကြပါစို့ဒုရိယသဘိကဝေဥဒယတောဣတံဘုဗ္ဗင်္ဂမဣတံပုပ္ပနိမိတံယတိတံအရုဏုကံဧဝမေဝကောဘိကဝေဘိကုဏောသတုံနာရိယသစ္စာနာယထာဘုတ္တံဘိတမယာယဣတံဘုဗ္ဗင်္ဂမဣတံပုပ္ပနိမိတံယတိတံသမ္မာဒိဋ္ဌိ ဒါတိတာမေကွယ်ဘေကုဏောပါတိကင်ခံဣဒံဒုက္ခနိပဇာနာတိအယံဒုက္ခသမုရိယောတိပဇာနာတိအယံဒုက္ခនិရောဓောတိယထာယထာဘူတံပဇာနာတိအယံဒုက္ခនិရောဓကာမိနိပတိပရာတိယထာဘူတံပဇာနာတိဒါသမတိယဘိက္ခဝေဣဒံဒုက္ခនិယောဂောကရဏီယော ယံဒုက္ခသမုဒယောတိယောဂောကရဏီယောယံဒုက္ခនិရောဓောတိယောဂောကရဏီယောယံဒုက္ခនិရောဓဂာမိနိပฏิပရာတိယောဂောကရဏီယောတိတဲ့ဒါသုတ်တန်ဒေသနာတော်မြတ်ပါပဲပါဠိနဲ့အဓိပ္ပာယ်ကတော့ဘိခဝေจิตတတိจิตသမီးတို့ဒုရိယတော့နေဤဥရိယတော့တတိမယတိတံအရုနုကမနံ ယတိတာရုဏုကံကျေရှိကျွမ်းငါတဟုံစွန်ပေါ်ထွက်အရုံတချင်းသည်အတ္တိရှိ၏ဧတံအရုဏုကံမနာဤကဲ့သို့ရှိကျွမ်းငါတဟုံစွန်ပေါ်ထွက်အရုံတချင်းသည်ဒုရိယတာနေဤဥရိယတော်တသိမပုပ္ပင်ကမရှိသွားတိပုပ္ပနိမိတ်တရှိပြင်းနမိတ်တိဘေကဝေจิตတတိจิตမိတေဧဝံဧဝမေတံဧဝံယထာအဲ့ဒီ အရုံထွက်ခြင်းဤနေထွက်ခြင်းဤရှည်ပြည့်ဖြစ်သလိုဘိက္ခုနောယဟံဤယတိတံဘိက္ခုနောတရားနဲ့ပြောရှင်ယောဂီသူတော်ချင်းပုဂ္ဂိုလ်ဤဘိက္ခုနောဖရာကြိုက်တရားလိုက်၍အာဆိုင်ပြောရှင်ယောဂီသူတော်ချင်းပုဂ္ဂိုလ်ဤယာယတိတံယာယံသမ္မာဒိဋ္ဌိအကျဉ်ယုံနာနှစ်ပါးပိုင်းခြားသိမြင်မှုဆိုတဲ့သမ္မာဒိဋ္ဌိသည်အတ္တိရှိ၏ဣဒံ ဧတာသမ္မာဒိဋ္ဌိအဲ့ဒီလိုယုံနာနှစ်ပါးပိုင်းခြားသိမြင်မှုခေါ်တဲ့သမ္မာဒိဋ္ဌိသည်သဒုံနာလေးပါကုံတော်ရိယသစ္စာနာရိယသစ္စာတို့ကိုယထာဘူတံဟုတ်တိုင်းမှန်စွာဝါရှိကိုရှိအတိုင်းပြီးတမယာယာထိုးတွင်၍သိခြင်းကပုဗ္ဗကမံကောင်းစွာမသွေရှိစွာဖြစ်ပါပေ၏ပုဗ္ဗနိဧတံဧတသမ္မာဒိဋ္ဌိအဲ့ဒီလိုယုံနာနှစ်ပါးပိုင်းခြားသိခြင်းလို့ဆိုတဲ့သမ္မာဒိဋ္ဌိသည် ပုပ္ပနိမိတ်တံကောင်းစွာမသွေသစ္စာလေးပါးသိခြင်းဤရှိပြီအကြောင်းနမိတ်မိပါဝေတတိဧကဝေငါဤจิตာတရားကိုပွားများကြတဲ့အိုจิตသမီးများတို့ဤဟာဤသာသနာတော်များ၌ဤတံဤတရားသေးကဒုက္ခဆင်းရဲတဲ့အမှန်တရားပါသည် ဤတိသောယောကောအတုခြင်းကိုကရဏီယောပြုပါ၏ဟိတရားတိကဒုက္ခသမုဒယောဆင်းရဲဖြစ်ရာအကြောင်းတရားဤတိသောယောကောအတုခြင်းကိုကရဏီယောပြုပါ၏ဟိတရားတိကဒုက္ခនិရောဓဒုက္ခဤချုပ်ရနိဗ္ဗာန်ဤတိသောယောကောအတုခြင်းကိုကရဏီယောပြုပါ၏ ယံဤတရားဒီကဒုက္ခនិရောဓကာမိနိပတိပရာဒုက္ခချုပ်ကြဝံကောင်းမြတ်သောလခြင်းမန္တရာသာတိဤတိဤသောယောကောအထုခြင်းကိုကရဏီယောကောင်းစွာမသွေပြုအပ်ပါပေတည်းမြတ်စွာဘုရားဟောကြားတဲ့ပါဠိကိုဘုန်းကြီးတို့မြန်မာအ내ပေးလိုက်ပြီ ရှင်းတော့ကတော့ဒီလိုဟောလိုက်တဲ့ဆိုရင်မဲပါဠိစာပေကျွမ်းကျင်လိမ့်မှာပါရမီချီဓက္ခဏနဲ့ဝရိယတွေအာသညတော့ဒေသနာပရိယောသနေတဲ့တရားတော်ဆုံးတဲ့အခါကေတိသောတာပန္နကေတိတဂရဂာမိကေတိနာဂာမိကေတိအရဟံတော်အချို့သောတာပန်ဖြစ်ကြတယ်အချို့တဂရဂံဖြစ်ကြတယ်အချို့အနာဂံဖြစ်ကြတယ်အချို့ယဟန္တာဖြစ်တော်မူသွားကြတယ်ဘုန်းကြီးတို့ကတော့ ပါရမီနောက်နောက်အကြောင်းမကောင်းနေတဲ့အတွက်ဒါကြောင့်သာသနာနောက်ဖြားမှမှလာဖြစ်ကြလေတော့ယခုလိုအကျဉ်းချုပ်ပြောယူများနဲ့မသိသေးပါဘူးဒါကြောင့်အကျေတဝင့်အချိန်ရသမျှဆိုပြီးတော့ဘုန်းကြီးတို့မျောချင်းစဉ်းစားဉာဏ်ဝေစားပြီးတော့ဟောကြားနာယူကြရအောင်ဒါတော့အကျဉ်းချုပ်ကအရုံတက်ချင်းသည် နေထွက်ချင်းဤရှိပြီအရုံတက်ပြီလို့ နာယီအနည်းငယ်အတွင်းမှာမြန်မာနာယီဆိုတနာယီလောက်ပေါ့လေအဲ့ဒါလောက်အတွင်းမှာနေထွက်တယ်အဲ့တော့အရာစကားကတော့အာယုံတက်တယ်ဒါကတော့နားလည်ရင်ပြီးတာမှာပဲအရာပြောမှားတယ်လို့မဆိုသာဘူးစာသုံးကတော့အရုံတက်တယ်အရုဏဝတ္တဝတိတဲ့မနေ့စောစောမှာရှစ်ဘက်ကြည့်လိုက်တကနီးပြေးပြေးမင်းနီအောင်အစင်ကလေးအဲ့ဒါကိုအရုဏဝတ္တ အရုဏဆိုတာမြေနီအောင်အရှင်းကိုဟောပါအဲ့ဒီမြေနီအောင်အရှင်းလေးအရှင်းရကလာရင် မကြာမီ7နာရီအမြန်မာနာရီတနာရီအတွင်းလောက်မှနေထွက်တယ်ဒါကြောင့်အာယုန်တချင်းသည် နေထွက်ခြင်းဤရှိပြီပဲဟုတ်ရလားပရိသတ်မြတ်စွာဘုရားကမြင်သာထင်သာအောင်ဆိုပြီးတော့အဲ့ဒီလိုနမိတ်ပြတယ်ပြီးတော့မှဧဝမေဝကောဘေကွဲဘေကုနောจิตတတို့အဲ့ဒီလိုပဲသင်တို့တတွင်ငါဘုရားသာသနာကြုံကြ တရားလိုက်ကြမယ်ရှုမှတ်ပွားများအထုတ်ကြမယ်ဆိုရင်တမ္မာဒိဋ္ဌိဆိုတာရှိတယ်။ဘာပါလဲ။အဲ့ဒီတမ္မာဒိဋ္ဌိဟာသစ္စာ၄ပါးကိုသိခြင်းဤရှည်ပြေနမိတ်ရှည်သွားနမိတ်ပါပဲ။အရုံရောင်ဒီနေ့ထွက်ခြင်းဤရှည်ပြေဖြစ်သလိုတမ္မာဒိဋ္ဌိဟာလည်းပဲတို့သူတော်ကောင်းတို့အတွေ့မဖို့နိဗ္ဗာန်ရကြောင်းမှန်သည့်လေးတန်သောသစ္စာသိခြင်းဤရှည်ပြေနမိတ်ပါပဲ။ဒီတော့တမ္မာဒိဋ္ဌိက6မျိုး သမ္မာဒိဋ္ဌိဘာနာမျိုးနာမတိကမ္မတက္ကတာသမ္မာဒိဋ္ဌိနာမနိဇာနသမ္မာဒိဋ္ဌိနာမသုံးဝိပဿနာသမ္မာဒိဋ္ဌိနာမလိမကသမ္မာဒိဋ္ဌိနံပါတ်5ဖလားသမ္မာဒိဋ္ဌိနာမ6ပစ္စဝေခဏသမ္မာဒိဋ္ဌိဘယ်နှပါလဲဒီထဲမှာအရှိကိုသမ္မာဒိဋ္ဌိအမည်နဲ့ပြောရင်ဝိပဿနာသမ္မာဒိဋ္ဌိအဲကာမတက္ကတာသမ္မာဒိဋ္ဌိကာမအလုံးတကကိုယ်ပိုင်ဒါအဖြစ်ညာနာကသိတာ ကိုကောင်းတာလုပ်ရင်ကောင်းကျိုးရမယ်မကောင်းတာလုပ်ရင်မကောင်းကျိုးရမယ်လို့ကိုလုပ်တဲ့အလုပ်တည်းဟုသောကံနဲ့ကံဤအကျိုးကိုစွဲစွဲမြဲမြဲစိုက်လိုက်မှတ်တာယုံကြည်တဲ့အသိဉာဏ်ကိုကာမတက္ကတာသမာဓိဋ္ဌိအဲ့ဒါရှိမှဗုဒ္ဓဘာသာဒါကြောင့်ဘုန်းကြီးတို့လောကလူတွေကဗုဒ္ဓဘာသာအမိခံထားပေမဲ့ဟိုကိုယ်ွယ်ဒီကိုယ်ွယ် ဟိုတောင်းတာဒီတောင်းတာဟိုလူကမဆလိုက်မယ်ဒီလူကမဆလိုက်မယ်လို့မျှော်ရည်တန်းနေတာမာဒိဋ္ဌိအင်အားမပြည့်သေးဘူးလို့ပဲကာမတက္ကတာတာမာဒိဋ္ဌိအင်အားမပြည့်သေးဘူးလို့ပဲရှော့ရှော့ပေါ့ပေါ့တက်တက်ညာညာပြောရဟုတ်လားစဉ်းစားဒီပြင်လူရောင်ဝါဖြစ်တာဘုန်းကြီးတို့မပြောလို့တရားအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဟာရောင်ဝါဖြစ်တာဟာသိမ့်နာတယ်နော်ကိုလုတ်ပြီးတာအလုတ်ကိုလက်နဲ့ကြီးခြေနဲ့ဖြတ်ထာနဲ့တူတယ်မိမိမှာဝိပဿနာသမ္မာဒိဋ္ဌိနိဗ္ဗာန်လက်မှရပြီးသားကြီးကို အာမယုံကြည်ပဲနဲ့ဆိုပြီးတော့အင်မတန်တန်မိုးရှိတယ်ပြည်တန်တဲ့ဗရမယာကိုပဲလွန်နဲ့လဲစားရရောက်တယ်ဘုန်းကြီးတို့ကစနေသားဆိုတော့ခပ်ပြက်ပြက်ပဲပြောတတ်တယ်ဟုတ်ပလားအေးအဲ့ဒါနောက်ဇာနာတမဒိဋ္ဌိဒါကတက်တန်းရှည်တဲ့ခက်ဇာယအောင်အထုတ်အဲ့ဒီဇာယအောင်သမထတရားအထုတ်ပြီးမှရှေးကဝိပဿနာကူးကြတယ်ဘုန်းကြီးတို့ခက်ကသက်တမ်းတူတဲ့ခက်ဘာခက်လဲနေမြင်ညပြောက်ဆိုတာလို့ သာယမေကိနာဒိဋ္ဌန္တိပါတောဒိဋ္ဌဘဟုဇနာပါတောမေကိနာဒိဋ္ဌန္တိသာယံဒိဋ္ဌဘဟုဇနာမနဲ့တွေ့ကြတဲ့ပုဂ္ဂိုလ်တွေညနေမရှိတော့ဘူးသေဆုံးပြက်ပြားကုန်ကြလေပြီညနေတွေ့ကြတဲ့လူတွေမနဲ့မရှိတော့ဘူးသေဆုံးပြက်ပြားကုန်ကြလေပြီအေးဒီတော့ဖလာနမိဝပက္ကနာပါတောပတ္ထနာတောဘေယ ညနေပိုင်းကတော့ဩသီလီတွေမဲ့ဝင်နေတာပဲဆိုပေမဲ့မနဲ့ကြတော့ကကြွေကြပြီးတော့မြေခတ်ရတယ်လို့ပဲမဲ့တော့အသိဟာကြွေချင်းလေနောက်ဆုံးဘဝနေကုန်ချုပ်တယ်လို့မွေးဖွားလာတဲ့တို့သရဝတရုတ်ကလာပုံနာမူစလင်မအစ္စလမ်ကလေးဆီအမေရိကယိုရီးယားတရုတ်ကမော်ရီးယားလာအိုဂျပန်နီဘောပြင်နေအင်္ဂလာရှာအဖရိကဥရောပအမေရိကရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာတိုက်စီတတ္တဝါတွေကမွေးဖွားလာတာသိဖို့မွေးဖွားလာတာပါသိဖို့ပဲတဲ့အရှင်ကျွန်း အနောက်ကျွန်းမြောက်ကျွန်းတို့ကြသက်တမ်းမြဲဘုန်းကြီးတို့နေရဇပူရိပါလက်ရတောင်ကျွန်းကသက်တမ်းမမြဲဘူးဒါကြောင့်ဇာနာသမာဓိတိဇာပင်ကြီးရအောင်အထုတ်ဖို့ဆိုတာအသက်ကအာမမခံနိုင်တော့ဘုန်းကြီးတို့ကလေအဲ့ဒါဝိပဿနာတဲ့ဟောသမထယာနိကမဟုတ်ဘဲနဲ့သုဒ္ဓဝိပဿနာယာနိကသက်သက်သောရှုမှတ်ပွားများအထုတ်ခြင်းဖြင့်နိဗ္ဗာန်ကိုလှင်းမြန်းစွာအရောက်လှမ်းရမယ်။ဘာကြောင့်လို့သက်တမ်းတူလို့ဘာကြောင့်လဲ အေးဒါကြောင့်တရားဓမ္မအထုမှုကအရင်ဥရမယ်တရားကဥမမှားဘူးအထုညာနဲ့ရှင်တဲ့ဟောရှိစေဒီတော့ခုနကနေအရုံတက်ခြင်းသည်နေထွက်ခြင်းဤရှိပြီဖြစ်တဲ့ကဲ့သို့ဘုန်းကြီးတို့တရားဓမ္မတို့ရဲ့ဒီနေရာတမ္မာဒိဋ္ဌိဆိုတာဝိပဿနာတမ္မာဒိဋ္ဌိကိုယူရဘာတမ္မာဒိဋ္ဌိ ခုနကအရှိရိယမကာမတက္ကတာသမ္မာဒိဋ္ဌိသာနာသမ္မာဒိဋ္ဌိဝိပဿနာသမ္မာဒိဋ္ဌိမေဃသမ္မာဒိဋ္ဌိဖလသမ္မာဒိဋ္ဌိပစ္ဆဝခဏသမ္မာဒိဋ္ဌိပြောပြီးပြီဒီတော့ကာမတက္ကတာသမ္မာဒိဋ္ဌိဆိုတာအမိရဲ့မျိုးရဖားရဲ့စင်လာမှတည်တည်ကြရမယ်ကိုယ်ကံကိုယ်အလုပ်ကိုယုံကြည်ရမယ်အဲ့ဒီယုံကြည်တဲ့အလျောက်တတ္တရှိကာလမှာဇံပင်ရအောင်အထုတတ္တတို့ကာလကြတော့သုဒ္ဓဝိပဿနာဆိုတော့ဟောဒီဝိပဿနာသမ္မာဒိဋ္ဌိ ဝိပောယပောယပတ္တနာရှုမှတ်တာတမ္မာကအမှန်အတိုင်းဒိဋ္ဌိကမြင်တာယူတာယူဆဒါကြောင့်ဖြစ်တိုင်းဖြစ်တိုင်းခုနကဖြစ်တိုင်းမှာယူယုံနာဆူဆွဲမှုကင်းပြောက်သည်ဆိုသလိုပဲဖြစ်တိုင်းဖြစ်တိုင်းယုံနာကိုရှုမှတ်မှသာလင်သူ့ရဲ့အနိစ္စအမှန်ဒုက္ခအမှန်အနတ္တအမှန်ကိုသိဟုတ်ရလားဆိုကြဆိုလက်ကိုအိုးမဲလူတာခြေတော့ဆေးလို့ပြောင်းရလားခြေတော့အိုးမဲလူလို့လက်ဆေးရင်ကိုမပြောင်းပါဘူး ဘယ်နေရာဆေးရမလဲလူတဲ့နေရာဆေးရဒါကြောင့်ဖြစ်တဲ့နေရာကိုရှုမှတ်မှတကယ်သူ့ရဲ့ဖြစ်ခိုက်မှတ်ရှုဆိုတာသိတဲ့ဘာဝကြတယ်ဘုန်းကြီးတို့တရားတော်မှာများစားရင်စားထုံစားကြိုက်ကလေးအာကြည့်တော့ကြည့်တယ်ယူတော့ယူတော့ကိုင်းတော့ကိုင်းတယ်ဟုတ်လားဇွန်ကိုင်းတော့ကိုင်းတယ်လှမ်းတော့လှမ်းတယ်ဟင်းခတ်တော့ခတ်တယ်ယူတော့ယူတယ်ဆန်းတော့ဆန်းတယ်ဆွန်ပြန်ချတော့ချတယ်ပြီးတော့လက်ယူလာတော့ယူလာတယ်ပြီးတော့ထမင်းနဲ့တော့နေတယ်နေတယ်ဆုပ်တော့ဆုပ်တယ်မြောက်တော့မြောက်တယ်ဟုတ်မလားမြောက်ပြီးတော့ဘာလုပ်မလဲဟောကဖို့တုတ်ကြီးကပါဇက်လာဖွင့်ပေးမလား ပါဇက်မဖွင့်မနဲ့ဘယ်နှလောက်စားမှာတော့ဖြူရောက်ရင်တော့ဒုံနဲ့ရိုက်ခါပြီးသားအောင်မင်းတော့အေးမြောက်ပြီးတော့မလုပ်မဲ့ပါဇက်ဖွင့်တော့ဖွင့်တယ်ပြီးတော့ခွန်းတော့ခွန်းတယ်ပြီးတော့အဲဘယ်သူမှလက်ကြီးနဲ့ဒီတိုင်းကြီးမဝါဘူးဒီလဲအောက်ပြန်ချရအောင်မဲ့ဖြူလာရင်တော့ဒုံရိုက်ခံရမယ်ဟာဒီမသက်သာဘူးပါဇက်ပိတ်တော့လက်ပြန်ချတော့ပြီးတော့မှဝါတယ်ဝါတယ်မြို့တော့ မြို့တယ်တဲ့လက်ကပြုတော့လက်ကုံမှာပါဇက်ဖွင့်ပြီးပါဇက်ကုံမှာဝါတော့ပါဇက်ကုံမှာမြို့တော့လက်ချောင်းကုံမှာအဲ့ဒီလိုဖြစ်ခိုက်ဖြစ်ခိုက်ကလေးရှုမှသူ့ရဲ့သဘောမှဟာသိမှာဟုတ်ပလားဘာနဲ့လာသရတူတယ်လဲဘုန်းကြီးတို့မော်ဖုံးနေတဲ့ကံကြီးတဲ့ခဲနဲ့ပြက်လိုက်ခဲကြတဲ့နေရာမော်ရှိလားမပြစ်ဖက်နဲ့နေတော့ပြန်ဖုံးသွားတာအဲ့ဒီတိုင်းပဲဘုန်းကြီးတို့ခန္ဓာကရေးဖြင့်ခန္ဓာကကိလေသာကမော်ကိလေသာကအမတ်တရားကခဲ ဒါကြောင့်ဘုန်းကြီးတို့ခန္ဓာရေပြင်မှာကိလေသာမှောမကနိုင်အောင်အမြဲတမ်းသပင်တုံကောင်းပြီးချုံမျက်နှာလေးဝတ်စားလက်ကြီးခြင်းငယ်ဆွန့်ဗညာတောင်ပြောင်းချွေပြုပြင်အပူအနာထုံအကျင့်အကြိုက်အခဲအရာအယံအလေးအတင့်အကြပ်ပြီးရှိသည်မြပေါ်သည်မြသိတာပေါ်လို့ရင်အကုန်လုံးမှားရတယ်ဟုတ်လားအေးအဲ့ဒါရေးကြည့်ဆုံးပဲထိုင်နေတော့ငုတ်တုတ်ကလေးပေါ်တယ်ထသွားတော့ဘာမှအမှမပိုင်အဲ့ဒီယောဂီကဘယ်နဲ့တော့တရားရပါ့မလဲတတိထားဗျာဒါကြောင့်အဆက်မပြတ် န်းကြီးတို့ကြီးဦးကြီးသိမ့်မဲနေတဲ့အချိန်ကာလဗရာဆိုတို့မကြီးသေးတော့အုံနီမောင်းတို့နဲ့ပုတ်ပုတ်လိုက်ရေးစီလိုက်ပုတ်လိုက်ရေးစီလိုက်ပုတ်ပါများတော့ကြီးညော်တွေကင်းပြက်ပြီးတော့အယောင်တလဲလဲထွက်လာတယ်ဘုန်းကြီးတို့စိတ်မှလည်းဝိတ္တာတိဟူသောညီအကျေးကပ်နေတဲ့တွက်တာကြောင့်တတိတိဟူသောဗရာဆိုဟုတ်လားဗျာဒီပြီးတော့မကြီးသည်ဒါမှမဟုတ်အုံနီမုံစသည်လေးနဲ့ပုတ်တိုက်ပါများတဲ့အခါကျတော့ရှုမှတ်ပါများတော့စိတ်ကလေးကကြည်လင်ပြီးတော့အယောင်ထွက်လာဒါကြောင့်ပပတရမိတံဘိက္ခဝေစိတ်တံလို့ပြောတာဂိုင်းတော်ပြီ ဒီတော့ဝိပဿနာသမ္မာဒိဋ္ဌိအရေးကြီးဆုံးပဲဘာအရေးကြီးဆုံးလဲအေးဝိပဿနာသမ္မာဒိဋ္ဌိအရေးကြီးဆုံးပဲဒီတော့ဘုန်းကြီးတို့ယထာတွဲကြီးကြည်လိုက်မဲ့ခင်ရှစ်တရတပြန်ကြတော့အဲ့ဒီဝိပဿနာသမ္မာဒိဋ္ဌိကိုခေါင်းတွဲလို့ဇက်ဇက်ခေါင်းတွဲကြီးနဲ့ဥပမာပေးဇက်ခေါင်းတွဲကြီးကဂျုံဂျုံကျဲကျဲနဲ့ခုတ်သွားတဲ့အခါနောက်ကကုံတွဲတွေလူကြီးတွဲတွေပါမသွားဘူးလားအေးအဲ့ဒါပဲဗျာ ဒါကြောင့်ဝိပဿနာသမ္မာဒိဋ္ဌိရှိသွားရှိရင်တဲ့ဘာလို့အရိယသစ္စာလေးပါးသိတော့မယ်။ဘာသိမလဲ။အေးသစ္စာလေးပါးဆိုတာကတော့ဘုန်းကြီးတို့ဗုဒ္ဓဘာသာနယ်ပယ်ကအပြောများတဲ့အတွင်ရုံးလေး။ဝစီသစ္စာတဲ့သမုဒိသစ္စာပရမတ္တသစ္စာအရိယသစ္စာသစ္စာက၄မျိုး။သစ္စာဘယ်နှမျိုး။အခုတရားအထုတ်တဲ့အခါလိုအပ်တာအရိယသစ္စာ။ ဒါကြောင့်ပြည့်ပြည့်စုံစုံပြောရင်ဒုက္ခအရိယသစ္စာဒုက္ခသမုဒယအရိယသစ္စာဒုက္ခនិရောဓအရိယသစ္စာဒုက္ခនិရောဓဂာမိနိပရိပရအရိယသစ္စာလို့အရိယဆိုတဲ့စကားလုံးလေးပါရ။ဘာပါရမလဲ။အေးအရိယဆိုတဲ့စကားလုံးလေးပါရမယ်။အရိယနဲ့သစ္စာနဲ့တွဲတော့အရိယသစ္စာဒုက္ခနဲ့တွဲတော့ဒုက္ခအရိယသစ္စာသမုဒယနဲ့တွဲတော့ဒုက္ခသမုဒယအရိယသစ္စာ။ နိရောဓနဲ့တွဲတော့ဒုက္ခနိရောဓအရိယသစ္စာမကနဲ့တွဲတော့ဒုက္ခနိရောဓဂ ामि နိပฏิပရာအရိယသစ္စာလို့အရိယစကားလုံးလေးပါရတယ်ဗျာဟုတ်ပလားသို့တော့ဗုဒ္ဓဘာသာနယ်ပယ်ကတော့သစ္စာ၄ပါးလို့ပြောလိုက်ရင်ဒါကိုပဲတမ်းပြီးတော့သိနေကြတော့အဲ့ဒါအတွင်ရုံလေးပြောပြောဆိုခေါ်နေတဲ့စကားလုံးတွင်ကျဲနေလို့သိရတဲ့အသိမျိုးတကယ် နိုင်နိုင်ချွတ်ချွတ်မှန်မှန်ကန်ကန်ဆိုရင်ဒုက္ခအရိယသစ္စာဒုက္ခသမုဒယအရိယသစ္စာဒုက္ခនិရောဓအရိယသစ္စာဒုက္ခនិရောဓကာမိနိပฏิပရာ အရိယသစ္စာနော်ဒီတော့အာယုန်တက်ခြင်းนี่နေတွက်ခြင်းဤရှိဖြစ်ဖြစ်တယ်လို့ဒီဝိပဿနာတမာဒိဋ္ဌိရှိရင်အဲ့ဒီသစ္စာ အရိယသစ္စာ၄ပါးသိဖို့ပဲတဲ့အာယုန်တက်ပြီးတော့မကြမီနေထွက်တယ်လို့ ဒီဝိပဿနာတမ္မာဒိဋ္ဌိကိုရှုမှတ်ပွားများအားထုတ်လို့ရှိရင်တို့သူတော်ကောင်းများအတွက်မုတ်ချသစ္စာလေးပါသိဖို့ပါပဲအာယုံတက်ပြီးနေမုတ်ချထွက်တယ်လို့ပဲဟောဒီဝိပဿနာတမ္မာဒိဋ္ဌိရှင်သစ္စာလေးပါကိုသိဖို့ပဲသို့တော့အနီးနဲ့အဝေးအနည်းနဲ့အများအရင်နဲ့နောက်ဒါတော့ကွာမယ်ဒါကိုစွစွချုပ်လိုက်ရင်တရားအားထုတ်ရင်ဝိပဿနာတမ္မာဒိဋ္ဌိတော့ဖြစ်ကြတာကြီးပါပဲဒါကြောင့်နိဗ္ဗာန်လက်မှတ်ရပြီးသားတရားအားထုတ်ဖို့ရင်ပါတော့ အရင်နဲ့နောက်အနည်းနဲ့အဝေးအနည်းနဲ့အမြန်ဒါပဲဆက်လက်ပြီးတော့အထုတ်ရင်အဲဝတိဘောဓိတဲ့အဲ့ဒါအာသိမဏပစ္စည်းတွေအနန္တရပစ္စည်းတွေတားပြီးတော့မက်ဖို့နိဗ္ဗာန်အမြန်ဆုံးအရင်ဆုံးဥစွာရောက်မှာပေါ့ဟုတ်လားမအားသေးဘူးမအားသေးဘူးနဲ့ဟုတ်လားအိမ်တော်သားမွေစည်းပွားရေးနဲ့ဆိုဟိုနောက်ဖြားကလိုက်ရမှာပေါ့ဒီတော့ဒုပရိသတ်တွေကအရင်ရောက်ချင်သလားနောက်မှရောက်ချင်သလားလိမ့်လိုက်စမ်း အရင်ရောက်ခြင်းနဲ့ရင်ရောက်ခြင်းနဲ့ပြီးတော့ပြောတိပြောညံ့တယ်နော်တဏ္ဍမမှာအားကောင်းမောင်းတာမှခရီးသွားတဲ့အခါရင်ရောက်တယ်လို့ဝရိယမောင်းတာမှဆိုဝရိယခဲစိတ်ဆွဲမှလင်ပြင်းမုံနှစ်သက်စိတ်ပြက်မဝင်စိတ်လွင်ငိုက်ပွားယုံမကင်စင်ယောဂလည်း ရှင်းမြင်အမှန်ပင်အတဝါဖြောင်းတောက်လျှောက်နိဗ္ဗာန်ဝင်ဝရိယအကျိုးဘယ်နှမျိုးတော့ကဲအဲ့ဒါပဲကိုစီးတဲ့မြင်းစကိုင်းမှမန္တလေးမှမသိဘူးဆိုတေချာလက်ချိုးဆုံးမှာပေါ့ဒီကတယ်လီဗေးရှင်းနဲ့တရားဟောတယ်လီဗေးရှင်းနဲ့တရားဟောနေတာရုပ်မြင်သံကြားဟုတ်ပလားကဲဆိုဝရိယခဲစိတ်ဆွဲမှတ်လင် ပြင်းမုံနှစ်သက်စိတ်ပြက်မဝင်ဘယ်နှလေးပါးရထားပါလဲနေလေမြန်မြန်ရအောင်ပြောရတာတိတ်ခွေကမဆောင်ဘူးဘယ်နှလေးပါးရသွားပါလဲဆိုဝရိယခဲစိတ်ဆွဲမလင်ပြင်းမုံနှစ်သက်စိတ်ပြက်မဝင်စိတ်လွင့်ငိုက်ပွား ယုံမကင်းစင်ယောဂလည်းရှင်းမြဲအမှန်ပင်အသွာပြောက်ထောက်ရှောင်းနိဗ္ဗာန်ဝင်ဘယ်နှကိုပါတော့အဲ့ဒါပဲ ဝရိယနဲ့နေလားငါလားကြိုးစားအပ်တော့ရင်ပြင်းတာမဖြစ်လာဘူးတဲ့မုန်းတာမဖြစ်လာဘူးတဲ့စိတ်ပြက်တာမဖြစ်လာဘူးတဲ့ဟုတ်လားနှစ်သက်တာတွေလည်းဖြစ်ပေါ်မလာဘူးတဲ့စိတ်လွင့်တာလည်းမဖြစ်ဘူးငိုက်တာလည်းမဖြစ်ဘူးတဲ့ဟောစိတ်လွင့်ကယုံမာတာလည်းမဖြစ်ဘူးယောဂလည်းပြောက်မယ်နိဗ္ဗာန်လည်းတောက်လျှောက်ရောက်အကျိုးဘဏ္ဍပါတော့ဥမလီကွန်ပျူတာဆက်များရှိရင်လေဘုန်းကြီးကအဲ့ဒီကြော်ညာလေးတွေကိုကွန်ပျူတာနဲ့တောင်ရိုက်နှိပ်ဝင်ငှကျင်လေဝရိယအစွမ်းဘဏ္ဍပါ ဝရိယရဲ့ရလဝရိယရဲ့အကျိုးသွား၉ပါးဒါကြောင့်ဝိရဏကမ္မဝိရိယဝိရဏရဲ့အင်သောသူတို့ဤကမ္မလှုပ်အားသည်ဝရိယဝရိယခေါ်သူများတဏှာကြီးထိုင်တဏှာကြီး15မိနစ်တဏှာကြီးဝဲ2နာရီအဲ့ဒါလိုကြိုးစားထိုင်မှဓမ္မဝရိယသရုပ်ပေါ်တော့မှာပေါ့အဲ့လိုဝရိယသရုပ်ပေါ်မှာလဲသင်္ကာရုပ္ပကညာကြတော့ရာရှည်စွာလဲခိုင်မြဲသူတည်ရာလေသာ၍သိမ်မွေ့လေသည် အာယုန်တပပြန်သွားခြင်းသည် သင်္ခါရုညီမှုဂုံသုံးပြီလို့ဝိပဿနာဉာဏ်ရဲ့ခေါင်ထိတ်သင်္ခါရုပ္ပခါဆိုတဲ့မိတာနဲ့တိုင်းတဲ့အခါကျတော့အဲ့ဒီမှာတန်ငနဲ့မကနဲ့ဆိုပြီးတော့မှသွားညီညွတ်မှာပေါ့ဟုတ်ပလားတခါလာလဲဖောင်းပိန်မဲနော် တခါလာလဲဖောင်းပိန်မဲနော်မျောမျောကြနေနော်ဘယ်တော့မှရမှာမဟုတ်ဘူးပိုသာကုတ်ဓမုံကင်းဟုံကင်းယောဂီသာလို့ဖြစ်သွားမှာမို့ ကိုင်းတာတဲ့ဒီတော့အဲ့ဒီမှာသမ္မာဒိဋ္ဌိဆိုတော့ဝိပဿနာသမ္မာဒိဋ္ဌိတဲ့အဲ့ဒီဝိပဿနာသမ္မာဒိဋ္ဌိကိုထွတ်ထွတ်အထကရာတိကများကပါပြောတယ်နာမရူပပရိကဟောသမ္မာဒိဋ္ဌိနာမတဲ့နာမရူပပရိကဟောနာယုတ်ကိုပိုင်းခြားယူခြင်းသည်သမ္မာဒိဋ္ဌိနာမသမ္မာဒိဋ္ဌိမိဒါကြောင့်ရှိမှတ်တဲ့အချိန်ကကလဖောင်းနာကယုတ်တရားဖောင်းတယ်လို့မှတ်သိနေတာနန္တရား ပိဏကယုတ်ပြပိဏလို့မှသိနေတာနန္တရားလားနာကယုတ်ပြလားနဲ့လို့မှသိနေတာကနန္တရားလို့အဲ့ဒီလိုနာယမရှင်းပြောပြောနဲ့ပြစ်တော့ဖန်ကနေပန်ကနေကနေတာလို့ရှုကံလေးနဲ့ရှုသိညာလေးနဲ့နောက်ခုနောက်ခုတွဲတွဲပြီးတော့ဖြစ်နေတယ်လို့အဲ့ဒီသိနေတာဟာဒါဟာယုံနာပိုင်းခြားသိတာဒါပါပါလေဒါကြောင့်နာမရူပပရိကဟောသမ္မာဒိဋ္ဌိနာမနာမရူပဝါဟောဌာနသမ္မာဒိဋ္ဌိနာမယုံနာယုတ်ယုတ်ချင်းနာနာချင်းယုံနာယုံနာချင်းပိုင်းခြားသိတယ်အဲ့ဒါဟာဝိပဿနာသမ္မာဒိဋ္ဌိပါပဲတဲ့ အဲ့ဒီဝိပဿနာတမ္မာဒိဋ္ဌိရှိသူကခုနကအာယုန်တက်ခြင်းဒီနေထွက်ခြင်းဤမုတ်ချရှေပြည့်ဖြစ်တယ်လို့ဒီလိုသာယုံနာနှစ်ပါးပိုင်းခြားသိတဲ့ဝိပဿနာတမ္မာဒိဋ္ဌိအမြင်မှန်ရရင်အဲ့ဒီယောဂီကသစ္စာ၄ပါးသိဖို့ပါပဲဟုတ်ပလားဣဒာကြောင့်သရုံနာဘိကဝေအရိယသစ္စာနာယထာဘုတ္တအာတသနာနနုဘောဓာအပတိဝေဒဧဝမိရတိကမတာရံတန္တာဝိတံသန္တရိတံတုံမကင်စေဝမမင်္စာဘုရားကจิตသားတို့တဲ့ ဒီဝိပဿနာသမ္မာဒိဋ္ဌိရှေ့သွားရှိပြီးတကလားသစ္စာလေးပါ မသိကြလို့သင်တို့ရောငါပပဝတန်တရားမှာပင်မရှိကြလာခဲ့ရလေပြီဟုတ်ပလားအေးဒါကြောင့်သဒုံနာရိယသစ္စာနံယထာဘုဒ္ဓအာတတနာပုဏ္ဏပုဏ္ဏသံသရဏိတတ္တသံသာရသာဂရေတတ္တတ္တဝါတို့သည် စတုဏရိယသစ္စာနာယခုနဲ့ငါပြောချလေးပါတော်ရိယသစ္စာတရားတို့ကိုယထာဘုဒ္ဓဟုတ်တိုင်းမှစွာပါရှိကိုရှိတိုင်းအာဒသနာမမြာချင်းကြောင့်တန္တရတာဂရေတန္တရာဒီဟုသောခန္ဓာယရဏဓာတုဤမပြဖြစ်ရသမုဒ္ဒရာကြီးရဲ၌တန္တရန်ဒီလူလာတုံခောက်မိမိတို့ရည်ရွယ်ချက်မရောက်ဖဲပင်မကြီးစွာသွားရောက်လဲ့လဲကြရလေကုန်တည်း သစ္စာမတိတတိမကွာပုဂ္ဂိုလ်မာလင်းလူမာစัจ जा နမတကြမူပြပြမဖြစ်တုံမာလဲခန္ဓာပြိုကွဲကုသိုလ်ဆဲကရောက်မြဲမှန်စွာပဲလေးပါသစ္စာမပြေလူမင်းဖြစ်တော်လဲတန်ဖိုးမရှိသေးဘူးနတ်မင်းဖြစ်ရင်လည်းပဲပြမမင်းဖြစ်ရင်လည်းပဲဘာကြောင့်တော့ခန္ဓာနာဥပါဒောဒုက္ခနဲ့ခန္ဓာဖြစ်လာရင်ရှင်ရဲ့ပဲလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ပြမပဲဖြစ်ဖြစ်ယုံနာနှစ်ပါး သို့မဟုတ်ရုပ်ကြီးပဲနာကြီးပဲအသီးသီးပိုင်းခြားတည်နေတဲ့တွေ့တာကြောင့်ခန္ဓာရှိရင်ရှင်းရဲ့ခန္ဓာရှိရင်ရောင်မြန်မြန်ခန္ဓာနာနုပါရောဒုက္ခခန္ဓာမရှိမှချမ်းသာမယ်ဘာမှချမ်းသာဒါကြောင့်ဘုန်းကြီးတို့ကဒီခန္ဓာစွန့်နိုင်အောင်ဆိုပြီးတော့ကြိုးစားရဝိပဿနာအာထုတ်တယ်အာထုတ်တယ်ဆိုတာတခြားမဟုတ်ခန္ဓာကိုအပြစ်ရှာတာဝိပဿနာအာထုတ်တယ်ဆိုတာဘာလဲအေးအဲ့ဒါမှဗျာဟော ဒါလို့မှအပြစ်မမြင်ပါတဲ့အပြစ်မမြင်အနှစ်ထင်ချစ်ချင်တာလေဒီစိတ်ဒီစိတ်ကိုယ်ခန္ဓာလဲကိုကြည့်လေရေမိုးချိုးတဏှာပန်းပန်းလေးလိမ့်ဟိုအစသစ်သစ်လွန်းလွန်းပြောင်ပြောင်လေးမြောင်ဝထားရင်ကိုယ်ကိုယ်ကိုလည်းဟုတ်တယ်ထင်တာပဲသူများကလည်းဟုတ်တယ်ထင်တာပဲဒါပေမဲ့တကယ်တမ်းတတိတိယိုကျနေတဲ့ခန္ဓာကြီးဟာကြည်လိုက် အကောင်းနေလားအဆိုးတယ်ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်တေယုတ်ကလာပုံနာမွတ်စလင်မန်ဇလန်ဂရိဇာမေရိကယိုရီးယားဒီယိုကမောရီးယားလာအိုဂျပန်ဒီပေါ်ပြင်းသင်္ဂလာရှာပရိကဥရောပမောချဗျာဟုတ်ပလား အေးအာရှအဖရိကဥရောပအမေရိကရှမ်းကချင်ကရင်ကရင်မွန်ရခိုင်မြန်မာတခုလားတလင်ကွာမဟုတ်ဆုံးမအပြူကြီးဘသူခန္ဓာကယူကြလာလားအကောင်းရဲ့လို့ရှိရမျက်စိကထွက်တော်ပါတော့မျက်ရည်နဲ့မျက်ချေးမျက်ဖြုတ်လိုက်ရင်ရှိနေသေးသေးနဲ့ချီနားထောင်ကောင်းအောင်လုပ်ရတော့ကြရိုးစလုံးမွန်တုံကြီးဖြစ်သွားမှာဆိုလို့ကဲနှာခေါင်းကထွက်တော်ရပါပါလေရှိနေသေးသေးနဲ့ချီနားကထွက်တော်ရော အဲတကူလုံးထွက်ကြင်ရကထွက်ဗျာဒါနဲ့ဒါပဲမဟုတ်လားအဲ့ဒါကိုဘုန်းကြီးတို့ကအကောင့်ထင်ပြီးတော့ခုနကရေမိုးချိုးတဏ္ဍခပမန်လေးလေးဝကောင်းစလလေးနဲ့ဆိုရင်ကိုကိုကိုလည်းဟုတ်တယ်ထင်တာပဲသူများကလည်းဟုတ်တယ်ထင်နေတာပဲကိုင်းရှိပါစီတော့ဗျာဒါကြောင့်ဘုန်းကြီးတို့ကတော့မတို့ခန္ဓာရရင်ဆင်းရဲလားချမ်းသာဆင်းရဲဗျာအဲ့ဒါကိုဘုန်းကြီးတို့နာမရူပပရိစ္ဆေဒကျမ်းကပါပြောလေ ဩဂိသတိယထာထိသောပုရခတဝတထာရုဏဝိပဿနာပုရခတဝမကဓမ္မောပဝတတိအာရိသောနေမင်းသည်ဩဂိသတိအရုဏအရောငောပုရခတဝရှေသွားပြု၍ဩဂိသတိယထာတက်ရောက်ထွန်းလင်းထွက်ပေါ်လာတဲ့ကဲ့သို့တထာထိုနိမချလာတူစွာယောဂီနောယောဂီပုဂ္ဂိုလ်အဝါယောဂီပုဂ္ဂိုလ်မှာ သမ္မာဒိဋ္ဌိဝိပဿနာဝိပဿနာဆိုတဲ့သမ္မာဒိဋ္ဌိကိုပုရိခတဝါရှေသွာပြုပြီးမှမက္ကဓမ္မောမညာမက္ကသစ္စာပြီးဘဝတတိဖြစ်ပေါ်၍လာလေတော့ဤတဲ့ဟောအာယုံရောင်ကိုရှေသွာပြုပြီးတော့နေထွက်သလိုတို့ယောဂီပုဂ္ဂိုလ်မှလည်းဝိပဿနာသမ္မာဒိဋ္ဌိရှေသွာရှိပြီးမှမက္ကသစ္စာဆိုတာသိရတယ်ဟုတ်ပါလားအေး ဒီတော့ဝိပဿနာနဲ့မဲ့မဲ့နဲ့ဝိပဿနာဟာဘာနဲ့အလားတနာတူတယ်လဲလှန်တန်နဲ့တူတယ်လှန်တန်သည်အဖျားပါကအသွာအဖျားကဘာလဲအရင်ပိုင်းကအယုတ်အဲ့ဒီလန္တန်ကိုကင်တော့အသွားကိုကင်တယ်လားအယုတ်ကိုကင်တယ်ထိုးလိုက်ထောက်လိုက်တော့အယုတ်ကစူးတာလားအသွားကစူးတာလားအယုတ်ကဝိပဿနာ အသွားကမဲ့ဝိပဿနာနဲ့မဲ့ဆိုတာအရင်နဲ့အဖြာအနုနဲ့အရင်ပဲကွာခွဲလို့မရဘူးမနှမ်းစိုးနဲ့မနှမ်းဆန်လို့ အခုတော့ဗါတဲ့အေးအေးငိမ့်နေအေးအေးငိမ့်နေလို့ပေါ့လားတရွဲတဲ့ထွက်လာတာအနုနဲ့အရင်အရင်နဲ့အဖျားဒါပဲกว่าတယ်ဟုတ်ပလားဒီတော့ဘုန်းကြီးတို့တရားတော်မှများလောကယာရုအာနာစိတ်ရှိတဲ့ပုံကိုယ်တွေထွက်သွားတော့ရှေ့ကအစကောနဲ့ဗာနဲ့ညာနဲ့မသွားဘူးလားအဲလမ်းရှင်းတာကအဲ့ဒီပုံကိုယ်တွေကရှင်းတာတာဘယင်တို့ဝန်ကြီးဝန်ကလေးတို့ဆိုတာသူတို့ရှင်းနေတဲ့လမ်းမှာနောက်ကထွက်တာဒါကြောင့်ကိလေသာကိုတတ်ရတာကဝိပဿနာကိလေသာကိုပယ်တာကပါလေ အေးဝိပဿနာနာမခန္ဓာကမဲ့နာမခန္ဓာကဘာလဲဒါကိုဘုန်းကြီးတို့သိထားရမယ်အဲ့တော့ကဟိုတစ်ဖက်လောက်ရှိတဲ့သစ်ပင်ကြီးလွှတ်နဲ့တိုက်တယ်ဆိုပါစို့နော်တစ်ချက်ထဲနဲ့ပြပြဘူးဒါကြောင့်မက္ကဗိညာသကိမတာတဲ့မက္ကဗိညာမဲ့စောဗိညာဉ်စောကိုသကိတခြင်းမတာမတာနိတိယဂုံဤတဲ့မဲ့စောဗိညာဉ်စောတော့တစ်ချိန်ပဲကြားတယ်တစ်ချိန်နဲ့နှစ်ခါဘယ်တော့မှဖြေထုံးတာမရှိဘူး ဒီတော့တစ်ဖက်လောက်ရှိတဲ့ဘဝသံဃာကဘာလာဇန်းကပါလာတဲ့ကိလေသာတစ်တုံးကြီးကိုတစ်ချက်တည်းနဲ့တိုက်လို့မပြတ်တော့ဝိပဿနာကိုအခုခေါ်ရဘာကိုအခုခေါ်ရအဲဝိပေါ်ရပေါ်ရပဿနာရှုတာပေါ်ရပေါ်ရရှုတာဘာလဲဝိပဿနာဆိုတာပေါ်ရပေါ်ရရှုတာပေါ်ရပေါ်ရရှုတာဘာလဲအေးဝိပဿနာဗျအဲ့ဒီဝိပဿနာကိုခေါ်ရဒါကြောင့်လွှာကြီးနဲ့တိုက်တဲ့တကောရွှီရွှမ်းရွှီရွှမ်းနဲ့ရောရောပေါ်ပေါ်တိုက်ရသလားအာကောင်းမောင်းတန်တိုက်ရအာ မဟာဆယ်ကြီးကျွတ်သားတွေထလောင်တခါတော့ရှိစွာရှိစွာနဲ့အာပါရတိုက်မှအပြက်ကမြန်တာဒါကြောင့်တို့တကာတော်မတွေလည်းဝရိယအားကောင်းကောင်းနဲ့အားထုံမှအောင်းနေပိန်နေအောင်းနေပိန်နေအဲအဲအဲအဲစိတ်ကလွင့်သွားလာပြီးတော့မှပေါင်းနေဖိန်နေအဲဟုတ်ပါဖောင်းနေပိန်နေနဲ့ရော့ရော့ပေါ့ပေါ့လုပ်လို့ရပါမလားအဲလွှကအဲ့ဒီမှာအားကောင်းမောင်းတန်တိုက်မှမြန်မြန်ပြတ်တယ်အင်း အဲအဲပြင်းမှုပြင်းရလုံးလို့မရဘူးရပါမလားဒါကြောင့်နင်လားဟဲ့ဝေဒနာငါလားဟဲ့ယောဂီအဲ့ဒီလိုကိုမှတ်မှာနော်ကောင်းပြီအဲ့လိုမှတ်တော့ဘုန်းကြီးတို့ပြိဿလွှတ်ဆွဲကလေးနဲ့ထီစဲမှသာလင်လွှတ်မုံကြပါတယ်ဟုတ်ရလားဒီဘက်လွန်ပြီးတာလွှတ်ဆွဲကလွှတ်မုံကိုကြစေသလားမကြဘူးဟိုဘက်ကလွှတ်တစ်တုံးစီမရောက်တဲ့လွှတ်ဆွဲကရောပြတ်ရလားဘယ်ခါမှပြတ်တော့လွှတ်ဆွဲနဲ့ သူဆွဲမှုကင်းပြောက်သည် မမြဲဆင်းရဲသဘောပဲညာတဲ့ရှင်တော်သည်အဲ့ဒါပဲဒါကြောင့်ဖြစ်ခိုက်ဖြစ်ခိုက်ကလေးရှုမှမှရုပ်ရုပ်တဘာဝနာငိုရှုရင်လည်းနာတဘာဝအမှန်သိတော့မှာပေါ့ဗျဟုတ်ပလားအေးဒါကြောင့်အဲအဲ့ဒီမှာဘုန်းကြီးတို့အခုဘဝတန်နေရဆင်းရဲဒုက္ခသစ္စာလေးပါမသိလို့ဘာပါလိမ့်မြတ် ဆင်းရဲတာရှိဖြစ်နေကြရတာသစ္စာလေးပါ မသိလို့ဘာမသိလို့လဲအဲ့ဒီသစ္စာလေးပါမသိအောင်ကလည်းဘုန်းကြီးတို့တရားတော်မှာများသိပါတယ်အဝိဇ္ဇာနိဥတာတဲ့အဝိဇ္ဇာကဖုံးလွှမ်းထားလို့ဟုတ်ပလားအဲ့ဒီအဝိဇ္ဇာကဖုံးလွှမ်းထားတော့ဘာနဲ့အလားတရာတူတယ်မှောင်ကြီးကြတာနဲ့မှောင်ကြီးကြနေရင်ဘုန်းကြီးတို့တရားတော်မှာများသွားနေကြလာနေကြဖြစ်ပေမဲ့လို့မြင်နေကြအုတ်တိုင်နေသင်းငုတ်တွေကသရှိလိုလိုတရေလိုလိုထင်မလာဘူးလားအဲ့ဒါအမှောင်ရောက် ဘာကြောင့်နော်အလုံးလုံးမယွတ်မရဲပဲနဲ့ကြောက်ရွံ့တဲ့စိတ်ဓာတ်တွေဖြစ်လာအဲ့လိုပဲအဝိဇ္ဇာက ဖုံးလွှမ်းလိုက်ရင်ဩဇာတိကိုလည်းအကောင်းထင်စရာကိုလည်းဗျာတိကိုလည်းမရဏကိုလည်းအဲ့ဒါပဲဒါကြောင့်ဇာတသမရဏဟောတိဇာတောဒုက္ခနိဖုတတိဘာတံဝရံပရိကလေသာတသမဇာတိဏရောစယေဇာတတပိတနိနီလာသောပုဂ္ဂိုလ်အား မရဏံသေခြင်းပြဟောတိဖြစ်ဇာတော်ပဏိတနေနေလာသောပုဂ္ဂိုလ်သည်ဒုက္ခံရှင်ရဲ့မြို့မြို့ကိုဖုသတိတွေ့ထိခံစားရ၏ဗတ္တံနှောင်ဖွဲ့ခြင်း၎င်းဝရံတပ်ပြခံရခြင်း၎င်းပရိကလေတံစိတ်ပူစိတ်နောက်အငြိယခြင်း၎င်းဖုသတိတွေ့တရာဤတသမထိုကြောင့်ဇာတိအဝိဇ္ဇာဖုံးလွှမ်းမိတကလလူဘဝန္တဘဝပြမဘဝခန္ဓာရတဲ့အရင်ကဇာတိဆိုတဲ့တရားကိုနာရောစေကောင်းသွားမသွေ ကောင်းစွာမသွေမချစ်မနစ်သက်ဖက်ပြစ်ခွာစွန့်ပြစ်ရပေသတည်းဩဇာတိဖြစ်လာတဲ့အခါဇရာဆိုတဲ့ဥချင်းညင်းလို့ရသေးလားပဋိသန္ဓေနေဘဝခန္ဓာထူထောင်လာရင်အာဥချင်းကိုလည်းညင်းလို့မရဘူးနာချင်းကိုရောသေချင်းကိုရောရတော့ဘူးဘယ်လိုရှောင်လို့ရှားလို့မှမရတော့ဘူး ရသေးရဲ့လားအေးဒါကြောင့်မြတ်စွာဘုရားကိုရမကြီးကဒီစာတိကိုနှစ်သက်ရမှလားမနှစ်သက်ရဘူးလားရွှေပစ္စငွေပစ္စဗရမယပစ္စအဲ့ဒီစကလုံးလေးတွေရွှေချဖန်မှုတဲ့ထက်ပြီးတော့ဖရာလူစီအားကောင်းတယ်ပြီးတော့လှူတားပြီးတော့ဗါတဲ့ဘယ်ဘက်ကတဆုတ်ချင်းညာဘက်ကတလဲဝင်ပါစေတဲ့ဟောဒီဇာတိပြန်တောင်းတနေတာ မျက်နာမြင်ချေကိမာတိတန်ကြသနာပါတိဇောတိကတတိလာမေနကပုံနာကကောလိယတို့ပဲသောဘေဝေမကုံလူရေမကန်ရှင်နာရိပုတ္တရာလူလည်းညာမညာကြည့်ပါခြင်းရှင်မောက်ကလန်လူလည်းတကိုဣတိပါကြည့်ပါခြင်းရှင်ကစီလူလည်းလှပါခြင်းဖြူဆရာတော်လူလည်းချောပါခြင်းဟုတ်ပြီးတော့ဇာတိကြီးပြန်ပြန်တောင်းတနေဘာကြီးတောင်းတနေတော့အေးဇာတိကြီးပဲဘုန်းကြီးတို့တရားတော်မှာများတောင်းတနေကြတာလေကိုအမလေးကိုမြင်ကြဖို့ဘုရားကတော့ဇာတိမနှစ်သက်ရဘူး သို့သစ္စာလေးပါးတရားမမြင်သူငါစာသာရာချပုံတွင်တန်တာမြေကျော်စုံမျောကပင်ပင်မလဒုက္ခဆုံးလို့ပင်အဲ့ဒါကြည့်ဇာတိလက်ချက်ပင် အေးဒါကြောင့်နောက်တခါပဋိသန္ဓေမနေရရှိတည်းလို့အဲ့ဒါလို့ကိုဘုန်းကြီးတို့စခန်းသိပ်ပြီးတကားလားစခန်းပိတ်ပြီးတော့ကျူးစားပွားများအထုကြရမှာဟုတ်ပလားဂိုင်းတာပြင်ကောင်းပြီခုနကသဘောလေးပြန်ပြောရအာယုန်တက်ခြင်းသည်နေထွက်ခြင်းရှိပြီးဖြစ်တယ်ဝိပဿနာသမ္မာဒိဋ္ဌိသွားတဲ့အခါလာတဲ့အခါစားတဲ့အခါတောက်တဲ့အခါဝါတဲ့အခါမြူတဲ့အခါမှာ ရှုတိုင်းမှတ်တာရှုမှတ်တိုင်းတစ်ခုစီတစ်ခုစီလို့ယုံနာနှစ်ပါးပိုင်းခြားသိရင်ဝိပဿနာသမ္မာဒိဋ္ဌိအဲ့ဒီဝိပဿနာသမ္မာဒိဋ္ဌိရှိရင်သစ္စာလေးပါသိဖို့ပါပဲတဲ့နော်ဒီတဏှာတဲ့ဘုရားဟောတာမဟုတ်ဘူးတို့ဓာရုခဏုပမသုတ်တန်ကြီးတစ်တုံးကြီးမျောလာတဲ့ဥပမာနော်ကင်္ဂါမြေကျောင်းမှာတစ်တုံးကြီးမျောလာရှင်းသားတို့တဲ့အဲ့ဒီတစ်တုံးကြီးဟာဒီကံလည်းမတင်ဟုတ်ကံလည်းမတင်လက်တွင်လည်းမမြုပ်လိုက်ပုံလည်းမတင်လူလည်းမဆက်နတ်မဆက်နဲ့တွင်အဲဝဲလည်းမဆုပ်တွင်မပုတ်ကသမုဒ္ဒရာရောက်လိမ့်သာဒီတဲ့ ဘာကြောင့်လဲခင်းငံမြည်ရည်သည်သမုဒ္ဒရာရည်နဲ့အစီတာပိတ်ပဲနောက်ချက်မရှိပဲတဆတ်ချက်ဆက်ဆက်နေလို့ပါပဲတဲ့ခုနကအကြောင်းရှင်မျိုးသာလွတ်ရင်ဟောဒီတဲ့တုံးကြီးမုတ်ချဘယ်ရောက်သမုဒ္ဒရာတဲ့ရောက်မယ်လို့ချစ်သားတို့တထွေမှာလည်းပဲတဲ့ဟောဝိပဿနာသမာဓိတိကတစ်တုံးကြီးပဲအဲ့ဒီဝိပဿနာသမာဓိတိကိုဖိဖိစီးစီးနဲ့ခုနကအဲလူဆက်ခြင်းနတ်ခြင်းဟိုဘက်ကဒီဘက်ကတင်းခြင်းဆိုတာမရှိဘူးပါဆိုရင်သူဒီမုတ်ဖယ်မုတ်ချနိဗ္ဗာန်ရောက်မှာပါပဲ။ သင်္ဃာမြည်ရည်သည်သမုဒ္ဒရာရည်နဲ့တစ်ဆက်တည်းဖြစ်သလိုတဲ့ဝိပဿနာသမ္မာဒိဋ္ဌိကနိဗ္ဗာန်နဲ့တကြောတည်းဖြစ်နေပါတယ်အဲ့ဒီမှာလေဘုရားဟောတာဒါပဲလားတိပြင်လည်းအများကြီးဟောတာဂိုင်းတော်ပြီဒါကြောင့်ဘုန်းကြီးတို့တရားတော်မှာမြတ်လင်္ကာလေးဆိုပြီးတော့ရှင်းရအရှိအယကယောင်နီလာနေဝထွက်ဖို့ရှိပြီပါယုံနာခန္ဓာသမ္မာဆွဲ သမ္မာဒိဋ္ဌိခေါ်ဖို့ပဲသမ္မာဒိဋ္ဌိခေါ်ဖို့ပဲဒါကအခြေခံကြောင်းကလေးအရှိကအာယုံလာရင်မုတ်ချနေထွက်ခြင်းရှိဖြစ်ဖြစ်တယ်လို့ယုံနာနှစ်ပါးပိုင်းခြားသိတဲ့တို့သူတော်စင်တွေလည်းပဲသစ္စာလေးပါးသိဖို့ပါပဲသစ္စာလေးပါးသိခြင်းနဲ့ဟူသောနေထွက်ဖို့ပါပဲတဲ့သို့အရှိယကယောင်နီလာအရှိယကယောင်နီလာနေဝန်ထွက်ဖို့ရှိပြီပါနေဝန် ယုံနာနှစ်ဖြာသမ္မာယုံနာခန္ဓာသမ္မာဆွဲယုံနာခန္ဓာသမ္မာဆွဲလေးပွင့်သစ္စာပံဖို့ပဲလေးပွင့်သစ္စာပံဖို့ပဲယုံနာနှစ်စုသိပေမူယုံနာနှစ်စုသိပေမူသမ္မာဒိဋ္ဌိခေါ်လောက်သူသမ္မာဒိဋ္ဌိခေါ်လောက်သူငါးစုခန္ဓာစစ်စင်နှွယ်ငါးစု လက္ခဏာအောင်လံတဝဲဝဲဟောယုံနာနဲ့သူသိပြီမူတမ္မာဒိဋ္ဌိခေါ်လောက်သူတဲ့ပထမယုံနာသိသွားတယ်တဲ့အဲ့လိုတွင်သူဝိပဿနာတမ္မာဒိဋ္ဌိရှိသွားပြီတဲ့အဲ့လိုဝိပဿနာတမ္မာဒိဋ္ဌိရှိသွားတော့ငါးခုခန္ဓာစစ်စင်နှွယ်လက္ခဏာအောင်လံတဝဲဝဲခန္ဓာဘယ်နှပါး ဘာတွေပါလဲယူပဲခန္ဓာဝေဒနေခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာရူပကဖောက်ပြန်တာတော့ယုတ်ခန္ဓာကအစုအပေါင်းဟုတ်လားဖောက်ပြန်တယ်ဆိုတာဘာလို့အရင်နဲ့မတူတာပဲဟုတ်လားကျူတိုင်းမတိုင်းကြွတာလေးနဲ့လှမ်းတာလေးလှမ်းတာလေးနဲ့ခြတာလေးတူရလားအဲ့ဒါကိုဘုန်းကြီးတို့စူးစိုင်းစူးစိုင်းမှတ်သွားရင်ဒီသဘောမသိကျင်လို့ရပါဦးမလား မရဘူးမှောင်ကြီးနဲ့မဲမငရုတ်သီးဆွဲစားမစဖက်နေလို့မရဘူးအဲ့ဒီတိုင်းပဲဖြစ်တိုင်းဖြစ်တိုင်းသာယုံနာနာရှုမှပွားရင်ပြင်မုတ်ကြဒီယုံနာနှစ်ပါးကတော့ပွန်းပြတ်တော့ပြတ်တယ်ဘယ်လိုပါလဲပွန်းပြတ်ပြမယ်ဘယ်လိုပါလဲအဲဘုန်းကြီးတို့တရားတော်မှာမြတ်ပေါ်လွင်အောင်ပြောရင်ဘုန်းကြီးလူတွေတက်ခုတ်တယ်လို့ပေါ့လေသုံးလက်တစ်လက်တော့ပေးဦးမှာတရားဓမ္မတွေရဲ့ကဏကဏဖိဖိတွဲနေလို့မဖြစ်ဘူးဘုန်းကြီးလူတွေတက်ခုတ်တယ်လို့ပဲဘယ်လိုပါလဲ ဘုန်းကြီးဆိုတာဘာမှတကယ်တမ်းတော့လှုပ်တတ်တာကြိုင်တတ်တာမို့သူများချက်တာရင်ပေါ်တယ်ငန်တယ်လေးတယ်ဘူးသီးတောင်ကောင်းအောင်ပြုတ်နိုင်တာမဟုတ်အေးအဲ့ဒါနဲ့လူထွက်ရောလူထွက်တော့အတတ်ပညာမရှိဘူးဆိုပြီးတော့သူဤဝန်ထမ်းဖြစ်ရတော့မယ်ဆိုတော့ဂိုင်းအရင်မဆိုင်လီတိုးလိုက်ဆိုပြီးတကားတယ်ပဲသုံးနှစ်သုံးမောင်းပေါ့ဗျာအဲလေးသုံးစသည်ပေါ့လေအဲ့ဒီအသားယူတော့တက်ခုတ်လုံနေက မကြဓာချက်ကမမှန်မမှန်တော့ထိုးဝါတက်မဖြစ်တော့မဖြစ်တော့မလျှော့ဘူး အဟင်းအိုးကြီးချက်တဲ့ရောင်းမကြီးတော့ဖြစ်အောင်ဆိုဆက်ခုတ်တယ်ဒါပေမဲ့ဓာချက်ကမမှန်တော့ဖြစ်သေးတယ်အဲဒါနဲ့လည်းနောက်ပဲလော်လော်တာတို့ထမင်းမွေတဲ့ရောင်းမဖြစ်အောင်ဆိုပြီးလှုပ်တော့ဟောအမြင်မတော်ဘူးအဲ့ဒါနဲ့ရှက်ရှက်နဲ့ဆိုပြီးအဝေးလွတ်ပြီးဝီးဖတ်နောက်ဆုံးကြလက်ချင်းပုတ်ပြီးတော့ဘုန်းကြီးလူတော်ကအင်းဝီးဖတ်တော့ဖြစ်သေးတယ်လို့ဆိုတာအခုလည်းတို့ယောဂီတွေတကယ်တမ်းသာသွားရင်လာရင်စားရင်တောင်းရင်စူးစူးဆိုင်ရတာမှတ်ရင်ဝီးဖတ်တော့ဖြစ်ပါတယ်ဝိပဿနာတမ္မာဒိဋ္ဌိမဖြစ်ပေဘူးလား ဖြစ်ပါတယ်စုစိုက်တာမှတ်ကြည့်ပါဧကန်ရှိစေပြဒါကြောင့်ယုတ်နာနဲ့သုတိဘေမူသမ္မာဒိဋ္ဌိခေါ်လောက်သူငါးစုခန္ဓာစစ်ဆင်နွဲတော့တစ်ချက်မှရင်ခန္ဓာ၅ပါးလုံးပါဖောင်းတယ်လို့မှရင်ဖောင်းတာပိဏကယုတ်တရားဖောင်းလို့ကောင်းတာမကောင်းတာဝေဒနာဖောင်းတယ်ပိဏမှတ်နေတာသင်ညာအဘောင်ပင်အောင်ကြောင်းကြဆက်ပြုတ်ပြနေတာကသင်္ကာရဖောင်းတယ်ပိဏလို့သိနေတာကဝိညာဉ်ခန္ဓာ၅ပါးတူသွားရင်အရေးပါတယ်လို့ပဲဒီခန္ဓာ၅ပါးကသဘောတတ္တိနေရပြီဧကုပါရိကနိရောဓိကနိတရားသာဟုတ်ဒီနောတယ်ဟော စေတသိက်တို့မြည်ဒီစိတ်နဲ့အတူတကွဖြစ်တယ်အဲ့ဒီစေတသိက်နဲ့စိတ်ဆိုတာရုပ်ကိုမှီပြီးတော့ဖြစ်ရတဲ့အတွက်ဒါကြောင့်ဖောင်းနာပိနာကရုပ်တရားအဲ့ဒီရုပ်တရားဖြစ်လာရင်ပင်စဝောကာရဆိုတဲ့ခန္ဓာ၅ပါးရတဲ့ဘုံသားတွေမှာတဲ့ဟောဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာမုတ်ချပါလာရပါတယ်ဟုတ်ပလားဒါကြောင့်နဲ့ယုံနာနဲ့သူသိပဲမူတမ္မာဒိဋ္ဌိခေါ်လာသူငါးခုခန္ဓာရှစ်ရှင်တွေအဲ့ဒီခန္ဓာ၅ပါးကရှစ်မြေပြင်နဲ့တူတယ်။ဘာနဲ့တူတယ်? အေးစစ်မြေပြင်ဆိုတာကတော့သူ့ပိုင်းကိုယ်ပိုင်းလက်နဲ့ခရမ်းမိချောက်စသည်တွေနဲ့တိုက်ကြခိုက်ကြပြစ်ကြခတ်ကြတာပဲမဟုတ်လားအေးဒီတော့ဘုန်းကြီးတို့ကခန္ဓာ၅ပါးကိုယန္တုပဲဆိုတာပါမသွားအောင်ကိလေသာကယန္တုပေါ့ဗျာကိလေသာကသူ့ဘက်ကဘယ်လောက်ရှိတော့1000နဲ့900ဒီဘက်ကဘယ်လောက်ဒီဘက်ကယောဂီလေးတယောက်တည်းဒီဘက်ကပါဒီတော့မနိုင်တော့အကူခေါ်တမ်းပေါ့မနိုင်တော့ဘာလို့ရ အကုခေါ်တာဒါကြောင့်အာုနကယုံနာနှစုသိဘေမူသမာဓိတိခေါ်လောက်သူငါးစုခန္ဓာစစ်စင်တို့လက္ခဏာအောင်လားတဝဲဝဲတဲ့ဘုန်းကြီးတို့ကဘူငါးပါးစစ်ကူခေါ်မယ်။ဘာစစ်ကူခေါ်မလဲ။ဘာတွေပါလဲ။ဘူကြီးရဲ့ဘူကလေးရဲ့ဘူလတ်ရဲ့လို့သွားမလုံးနဲ့ဘူကလေးပြီးရင်ဟိုဘက်ဖြာပုံသွားရတော့မယ်။ နော်တာတာဘုဝရိယဘုတတိဘုသမာဓိဘုပညာဘုတာတာယုံကြည်ကြည်အတုအသက်ကြည်ကြည်အရေးစုပ်အစုပ်ပွဲပွဲငွေတွေ့ရင်တရကြားတွေ့ရင်ခလုတ်ငုတ်တွေ့ရင်သင်မြူဆူးတွေ့ရင်ကမလာဆိုပြီးတော့အဲ့ဒါလိုယုံကြည်ကြည်ဘုရားဆိုင်တော်ရိယာသူတော်ကောင်းတို့ထွင်ထားတဲ့ဝိပဿနာလမ်းမကိုရေရေကြီးရှောက်ရမှန်ရလားတာတာဝိရိယကျွကျွစားစားအတုအသက်ကြည်ကြည်အယုတ်အရေးစုပ်စုပ်အစုပ်ကွဲကွဲဟုတ်မလားအေးမြတ်စွာဘုရားက အဲဒီဝရိယအင်္ဂါ၄ပါးပြောထားတဲ့သတ္တာရိဝိင်္ဂဏိတသသသနာရုဏောဝသိန္ဒနာမဋိတမန္တလောဟိတသုတ်တနာအယိုးရဲ့အကြောရဲ့အရည်ရဲ့အကြမ်းမစီအသွေးအသားတွေခန်းချောက်သွားပဲစီလို့အဲ့ဒါလို့ကိုပြောထားတာစွတ်စွတ်ရွတ်ရွတ်လုံးပါလေရွတ်ရွတ်ချွန်ချွန်လုံးပါလေအောင်အောင်မြင်မြင်ဖြစ်တာမဟုတ်လားအရင်နဲ့တော့အမြတ်နဲ့တာပေါ့အဖိုးနဲ့တော့အိုးခွဲရတာပေါ့အဖိုးများမှာတကိုးထွားမှာပေါ့ဟုတ်တယ်မဟုတ်လား ဒါကြောင့်နင်လားငါလားကြိုးစားပြီးတော့တက်တက်ကြွကြွနဲ့အားထုတ်ရတယ်တဲ့ဟော။ကိုင်းရှိစေဒီတော့အဲ့ဒီလိုဝရိယဘူကိုလည်းပဲဝရိယနဲ့လည်းတင်းတင်းကြပ်ကြပ်အားထုတ်ရမယ်။တတိတဲ့တတိကဘုန်းကြီးတို့လက်၅ချောင်းလက်ကလေးကတတိပဲ။နော်တတိဆိုတာလက်ကလေးနဲ့တူတယ်။အဲလက်မကပညာလက်သားကအဲလက်မကတတ္တလက်သားကပညာလက်ညှိုးကဝရိယလက်တကြွကသမာဓိဟော။ကိုယ်လိုက်ရင်မလှဘူးလား။လှတယ်သူကလေးနဲ့သူညီးနေတာ။လက်ကလေးကအလဲကောင်က ဟေးတတ္တာနဲ့ပညာအသာမရှိကြသေးနဲ့ကွာဝိရိယနဲ့သမာဓိအသာမရှိကြသေးနဲ့တတိကချိန်ဝင်ညာပမာထားပြီးတော့မှဟိုဘက်လည်းမဆောင်ဒီဘက်လည်းမဆောင်တတိလေးကထိမ့်ထိမ့်ထိမ့်နေပြီးတော့အထောက်ရဒါကြောင့်တတိကအဲ့ဒါစောစောမြဲမြဲအထောက်ရမယ်နော်သမာဓိကလည်းတီတီကြီးကြီးအထောက်ရမယ်ပညာကလည်းမှန်မှန်ကန်ကန်အထောက်ရမယ်ဟုတ်ပလားဒီတော့သာရကယုံကြည်ဝိရိယကကြိုးစားသတိကမှန်မှန်ကန်ကန်သမာဓိကဒီဒီကြီးကြီးပညာကအဲ့ဒါ ဘုန်းကြီးတို့စူးစူးဆိုင်ဆိုင်အားထုတ်မယ်ဆိုပါလေဒီခန္ဓာ၅ပါးမသိရပဲခန္ဓာ၅ပါးသိတော့ကိုယ့်ဘက်ကစစ်ကူခေါ်ထားတယ်အဲ့ဒီစစ်ကူဘုံ၅ပါးထဲမှာအဲပါလာတဲ့လက်နက်က38ချက်ထွက်တယ်ဘုန်းကြီးတို့ဗောဓိပက္ခိယလက်နက်ကတစ်ချက်ခုံးလိုက်တစ်ချက်နှိပ်လိုက်ရင်38တောင့်ထွက်တယ်တတိပဌာ၄ပါးသမ္မပဒ၄ပါးအိဋ္ဌိပါ၄ပါးအိန္ဒြေ၅ပါးဘူ၅ပါးဘုဇင် 9ပါးမဂ်ကင်10ပါးတမမှတ်ရင်ဗောဓိပက္ခိယ38ပါးပါနေတာဟုတ်ပြီလားဗျာအေးဒါကြောင့်အဲ့ဒီဘုံ၅ပါးစစ်ကူခွန်လိုက်တယ်ဆိုရင်အဲ့ဒီသူ့ရဲ့အသင်ပင်ဖြစ်တဲ့ဘောဓိပက္ခိယဘောဓိမညာပက္ခအသင်ပင်ဣရရှိတယ်ဘောဓိပက္ခိယမညာရင်အသင်ပင်တွေအကုန်ပါလာတော့ဘုန်းကြီးတို့ကဖောင်းတယ်လို့တစ်ချက်ခလုံးနှိပ်လိုက်ရင်38တောက်ဘောဓိပက္ခိယတရားတွေထွက်ဒီတော့1500တီဘာတီမလဲ1500 1500ကိလေသာတည်ပြီးတော့38ချက်ဆိုတော့ဗောဓိပက္ခိယတရား38စားလိုက်စမ်းကိုင်းတကြီးလောက်အိတ်လိုက်အောင်1500တီ38စားရလဘလောက်ထွက်တုံးအဲ့ဒါလောက်ထွက်တယ်ကိုနေရာရောက်မှကွန်ပျူတာသားနှိပ်ကြပြီးတော့အများတို့ကလည်းတရားဇိမ်နဲ့ဤနာနေတာပဲဟမ်အဲ့ဒီမှကြီးဘလောက်ပြည့်ရမှာလဲဗျဒါကြောင့်အိန္ဒြေ၅ပါးမညင်ညွတ်လို့အိန္ဒြေ၅ပါးညင်ညွတ်ရင်ဖြောက်ကနဲ့လက်ဖြောက်တဲ့အတွင်းမှာ မလေးပါဖို့လေးပါမရနိုင်ဘူးလားဥက္ကသေနာကြည့်လေဥက္ကသေနာမင်းသောမင်းသစားနဲ့ဝါအတောင်60ထိပ်ပြဖဝါလေးတစ်ဖက်တစ်တစ်ဖက်တစ်နှစ်ဖက်တောင်မဟုတ်တပရက်600ရက်ကနေရှိမှတာမင်းသောမင်းသစားနဲ့အာသောကင်းကွာဟာသိပါတော့ဟာယဟနာဖြစ်တယ်อืมအာသောကင်းကွာဘယ်အတွင်းဖြစ်တာတက်တက်တက်တက် တရက်အတွင်းမှာဖြစ်တာဖြူလိုက်ရင်တော့အကုန်လုံးကြောပုံမဲ့ဟာတွေကြီးနော်ဘယ်အတွင်းဖြစ်တာတော့အဲတရက်အတွင်းမှာဖြစ်တာဒါကြောင့်တို့ယောဂီတွေရဲ့လက်ထက်ပေးထားတဲ့စာရွက်ကလေးရက်စားထုတ်လိုက်ပလားမထုတ်ရင်ဖြန့်ကြည့်တရားအတွင်းအပယ်ကင်းဖြစ်ခြင်းယာနာတရားအတွင်းအပယ်ကင်းဖြစ်ခြင်းယာနာတထိုင်အတွင်းအပယ်ကင်းဖြစ်ခြင်းယာနာတခုံအတွင်းအပယ်ကင်းဖြစ်ခြင်းယာနာ ဝိပဿနာရဲ့စွမ်းရည်တတ္တိလေးအကျိုးရလကလေးတွေနော်။ကိုင်းထားတော့ဗျာဒါကြောင့်ဒီကသမ္မာဒိဋ္ဌိတဲ့အဲ့ဒီဝိပဿနာသမ္မာဒိဋ္ဌိအဲ့ဒါရှေ့ပြေးရှေ့ရဲ့နဲ့ခန္ဓာ၅ပါးတိဟူသောရှစ်မြေပြင်းမှာတစ်ဖက်က1500ကိလေသာတွေကတခါတည်းသက္ကာယဒိဋ္ဌိတို့ပြီးတော့သာသနာဒိဋ္ဌိဥစ္စရာဒိဋ္ဌိမြို့ပြက်မြို့ဖြူအမြောက်ကြီးတွေနဲ့တုံးတိုင်းတိုင်းပြည့်ကြတယ်ကဘုန်းကြီးတို့ကဒီကရင်မေကတို့ချုံးကသောအောပိတကလသမ္မပဏဝရိယဇွဲတတ္တိတွေနဲ့ဘူငါးပါးအပုခေါ်ပြီးတော့တိုက်မယ် အဲ့တိုက်တဲ့အခါတစ်ဖက်နဲ့တစ်ဖက်ဘုန်းကြီးတို့ဘောလုံးကန္နာကစပြီးအောင်လံကလေးတွေမလွှင့်ရဘူးလားတို့ယောဂီတွေကလည်းအောင်လံလွှင့်ရအောင်လံလွှင့်ပြီးတော့မြေတဲ့မြေတဲ့ကဟိုဘက်သရက်ကူးလိုက်တာပေါ့နော်ဘာလွှင့်ရမလဲအောင်လံလွှင့်ရမယ်ဆိုဗျငါးစုခန္ဓာစစ်စင်လွဲ့လက္ခဏာအောင်လံတဝဲဝဲတို့ယောဂီတွေ gain ဆောင်လွင့်ထူရမှာကဘာအောင်လံတော့ ဘာတွေပါလဲသုံးယောက်ချက်လေအနိစ္စအောင်လားဒုက္ခအောင်လားအနတ္တအောင်လားအနိစ္စဆိုတာဘာလို့မမြဲဘူးဒုက္ခဆိုတာရှင်ရဲ့အနတ္တဆိုတာအဲအစွန်းမရတာဟိုကတော့အတ္တမဟုတ်ပါပဲဒါမှတော့အစွန်းမရတာကိုဖြစ်ခြင်းလို့မဖြစ်တာကိုလိုမလိုက်ကိုကြိုက်မပါကိုသဘောတိုင်ဘာမှမဖြစ်တာဟာဘာတော့အဲအဲ့ဒါခင်ဗျားတို့ဖောင်းတာလေးအဲ10မိနစ်မှဖောင်းတာလေးနဲ့နေလို့ရတယ်ပြောပြီးပြီ10မိနစ်မှအဖောင်းမလောက် 15အပိန်ကညီနော်အဲ့ဒါကို့လူမကြလို့ပေါ့ဟုတ်လားအေးဒါကြောင့်ဖောင်းနှပိန်တော်ရှိမှရင်ဩဒီဖောင်းနှပိန်သားလေးမဖြစ်ပါခြင်းနဲ့မပြတ်ပါခြင်းနဲ့လို့တောင်းတာလို့ရတာ မရဘူးဖြစ်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်နေတာအနိစ္စံခယထေနာခယထေနာကုံခံပျက်စီးတတ်တဲ့သဘောကြောင့်အနိစ္စအနိစ္စပါလားမိမိဖောင်းနာပိညာလေးကြည့်တပိပိညာအကောင်းလားလေးတော်တော်တော်တော်တော်နဲ့ဖြစ်လားလေးလေးဩဒါအနိစ္စလက္ခဏာပြောတာဟုတ်တော်အဘာဝထေနာအနိစ္စဟုတ်တော်ဖြစ်ပြီးတော့အဘာဝထေနာမရှိပြောက်ွယ်တတ်တဲ့သဘောကြောင့်အနိစ္စအနိစ္စပါလားဟုတ်ပလားအေးဒီတော့ပြော ပฏิပိလနာထိနာဒုက္ခံပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောလိုက်ဟောစာသုံးကြတော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တော့ကြဖောင်းနာလီပေါ်လာပြောင်းသွားပိန်နာလီပေါ်လာပြောင်းသွားဖောင်းနာလီပေါ်လာပြောင်းသွားဟောအဲ့ဒါကိုအစင်းအစ်ကိုကစူးစိုက်ကြည့်နေမယ်ဆိုရင်ဒါဒုက္ခလက္ခဏာပြောနေတာပဲဘာလက္ခဏာ အာဝတဝန္တနာထေနာအနတ္တမိမိလိုမလိုက်မိမိကြိုက်မပါသူသဘောအလျော်စွာအကြောင်းတိုက်ဆိုင်ဖြစ်ပြောဖြစ်ပေါ်ပျက်စီးတတ်တဲ့သဘောကြောင့်နတ္တဆိုမရပါတကားအိုးဖောင်းမင်းလေးနေပါအောင်လို့ဩရက်ထားလို့မရဘူးဗျနော်မြန်မြန်ပြောက်ကြည့်လို့ဖဲပြစ်လို့ရရလားနေခြင်းနေမယ်မြန်ခြင်းမြန်မယ်ဘုန်းကြီးတို့အလိုရမဖြစ်ဘူးဒါကြောင့်ဘုန်းကြီးတို့ကယထာကာမြန်စီးတယ်လို့ပဲအာကာကြီးမြန်လာတယ်ဆိုပြီးလက်ဆွဲထားလက်ဖဲညောင်းပါ ကာကြီးနေလာတယ်ဖနှောင်းနဲ့ပေါက်ကြည့်ဖနှောင်းမယ်နားမှာပဲအဲ့တော့မိမိကလိမ်လဲမသွားနိုင်အောင်အလိုက်အသင်ကလေးကင်ပြီးတော့ရှိလိုက်ရတယ်လို့ခန္ဓာရဲ့အနစ်အများဆိုတဲ့ဖြစ်မှုပြမှုပေါ်မှုပြောင်းမှုမှာစိတ်အသိဉာဏ်ကလေးနဲ့ဒါလေးတတိနဲ့ကတ်လိုက်ရတာဒါကြောင့်ဖြစ်တိုင်းမှတ်ရှုလို့ပြောတာရှင်းမလားအေးဒီတော့ခုနကအနိစ္စဒုက္ခအနတ္တလက္ခဏာအောင်လာနော်ဗျာဆိုငါငါစုခန္ဓာရှစ်ရှင်နွယ်ငါစုခန္ဓာ လက္ခဏာအောင်လံတဝဲဝဲအနေစတဲ့အောင်ရာမည်အာနိမိတ်တနိဗ္ဗာန်ပေဒုက္ခထွေထွေနိုင်လိုထာအာပနိတနိဗ္ဗာန်သွားအနာတအောင်လံစိုက်သူပြန် သုံးမြတ်တာတည်းမြတ်နိဗ္ဗာန်ကိလေသာယံတော်လန်ရှဲဘဝလွတ်ရေမြတ်အောင်မွေအေးဒါကြောင့်ပရမရှိမတော်ယုံနဲ့နာပိုင်းခြားသိတယ်ယုံနဲ့နာပိုင်းခြားသိတော့ဘာရလအမြတ်တွေထွက်လာတယ်လဲယုံမှာယုတ်သက်သက်ဆွဲတဲ့တက္ကာယဒိဋ္ဌိတပါးပဲနာနာချင်းကွဲပြားတော့နာဆွဲတဲ့တက္ကာယဒိဋ္ဌိ9ပါးပဲ ယုံနာနှစ်ပါးပိုင်းခြားသိတော့ယုံနာနှစ်ပါးတွဲပြီးတော့ဆွဲတဲ့တက္ကရာဒိဋ္ဌိ12ပါးပဲတဲ့တေခွန်7နှစ်ပေါင်းလိုက်ရင်ဘယ်လောက်တော့20 20အဲ့ဒါတက္ကရာဒိဋ္ဌိနဲ့တစ်ချက်ကုန်20ပြတ်တာတစ်ချက်ကုန်ရင်ပါလဲအေးဒါကြောင့်နာမရူပပရိစ္ဆေဒဉာဏ်ကတက္ကရာဒိဋ္ဌိကပါ20ပဲတယ်အဲ့ဒါအဲ့ဒီညာခိုင်သိကြသိကြပဲတာနော်ခုနကမော်တဲ့ခဲမပြင်းရင်မော်ကပြန်ဖုံးသွားတယ်လို့မရှိမှပဲရတတ်နေဒီတက္ကရာဒိဋ္ဌိ20ကပြန်ဖုံးမှုမှာ ဒီတက္ကဒိဋ္ဌိနဲ့ဆက်က ပြန်ဖုံးရင်ဟောဒွါတတိဒိဋ္ဌိယအတ္တဒိဋ္ဌိယတက္ကယဒိဋ္ဌိယတတိယဝဝိပ္ပစန္တိ62ပါးသောမိစ္ဆာဒိဋ္ဌိဆိုတာဒီတက္ကယဒိဋ္ဌိခြေခံပြီးတော့ဖြစ်တာဟုတ်ပါလားတက္ကယဒိဋ္ဌိမရှိရင်မဖြစ်ဘူးမျိုးစစ်မရှိရင်ပင်မပေါက်ဘူးအပွင့်အသိမဖြစ်တယ်လို့ပဲဒီတက္ကယဒိဋ္ဌိမရှိရင်62ပါးသောမိစ္ဆာဒိဋ္ဌိမဖြစ်လာနိုင်ဘူးဗျဟုတ်ပါလားဒါပြင်မိစ္ဆာဒိဋ္ဌိ62ပါးဘယ်ကပေါက်ဖွာလာတာလဲ သက္ကာယထင်ရှားရှိတဲ့ယုံနာဒိဋ္ဌိကငါသူတော်ယောက်ျားမိန်းမသက်ဝင်ခြင်းလိပ်ပြလူနာပြမှာတတ္တဝါဆိုတဲ့အယူဆွဲပဲအဲ့တော့ရှုမှတ်တဲ့အခါကျတော့ဆွဲလန်းခြင်းမရှိဘူးဖောင်းပြီးအပိန်ပိန်ပြီးဖောင်းဖောင်းပြီးပိန်ပိန်ပြီးကြွားပြီးလန်းလန်းပြီးချဒါလေးတွေစက်တက်ကြက်တက်သိနေတော့ကအမလေးဖေဟာများလိုက်တဲ့အလုပ်ရာလို့တောင်မကုန်အားဘူးဆိုသလိုဖြစ်စေယုံနာကိုရှုမှတ်တဲ့ယောဂီမှာဒီတက္ကာယဒိဋ္ဌိကဖြစ်အောင်မလား အဲမဖြစ်တော့ဘူးသူကတစ်ခုပြောက်တစ်ခုပေါ်တစ်ခုပြောက်တစ်ခုပေါ်အဲ့ဒါလေးဒိဋ္ဌိလိုက်လိုက်မှတ်တော့ဘုန်းက62ပါးသောမိစ္ဆာဒိဋ္ဌိမဖြစ်ဘူး62ပါးသောမိစ္ဆာဒိဋ္ဌိမဖြစ်ပါရင်ဟောဘာဘာနိပါယကာမိကကာမနိနာမအာတဒိဋ္ဌိယသက္ကာယဒိဋ္ဌိယသတိယဝဝိပိစန္တိအတတိယနာဝိပိစန္တိဘုန်းကြီးတို့အပယ်လေးပါးကြာရတယ်ကြာရတယ်ဆိုတာဒီသက္ကာယဒိဋ္ဌိရှိလို့ကြာသက္ကာယဒိဋ္ဌိမရှိရင်ပယ်လေးပါးမကြဘူးဒီတော့ ဘုန်းကြီးတို့ရှီရေခွက်ကလေးများငဲ့ရင်စောင်းတယ်စောင်းရင်ဖိတ်ငဲ့ရင်စောင်းရင်အေးအရှိယုံနာကိုပရမတ်တဲ့တဲ့သိနေရင်ဒေါပုဂ္ဂမတက္ကရာဒိဋ္ဌိမရှိဘူးတက္ကရာဒိဋ္ဌိမရှိရင်ငါသူတော်ဘာယောက်ျားမိန်းမတောင်းညလေးပြန်ငါသမီးငါသားငါတိုင်ငါငါမြင်ငါချွေငါဟာဆိုတဲ့အစွဲမရှိဘူးအစွဲမရှိပါဏာတိပါဒစတဲ့သူ့အသက်တပ်ဖြတ်ခြင်းစသည်ရှိပါဦးမလားအဲ့ဒီလိုဒုစရိုက်လုံငန်းကင်းနေတဲ့ပုဂ္ဂိုလ်ပယ်လေးပါသွားခြင်းလို့သွားရအောင်မလား ဒါဖြင့်မငဲ့ရင်မစောင်းဘူးမစောင်းရင်မဖိတ်ဘူးငဲ့ရင်စောင်းတယ်စောင်းရင် ဖိတ်တယ်အရှိယုံနာငါသူတစ်ပါးလို့ငဲ့လိုက်ပြီတက္ကရာဒိဋ္ဌိအဲ့ဒါကြောင့်ပါဏာတိပါဒဒိဋ္ဌံတတ်ချင်းဖြတ်ချင်းပြုတ်လိုက်ပြီဆိုရင်အပေကဘဏ္ဍပါတော့ဗာများပါလေအလွတ်လေးလေးလေးသွားနေကြလမ်းဆိုရှားတဲ့အတွက်ကိုနော်အဲ့ဒီမှာသွားနေကြလမ်းသွားလိုက်မယ်ဒါကြောင့်တဲ့တယ်လေးထားတဲ့တယ်လေးထားရင်မဆောင်ဘူးမဆောင်ရင်မဖိတ်ဘူးဗျာ ဒါကြောင့်ဘုန်းကြီးတို့ကတက်တယ်လေးဖြစ်ချက်ဖြစ်ချက်ယုံနာလေးကိုတက်တယ်တက်တယ်ကလေးရှိဖို့ရအရေးမကြီးဘူးလားအေးအဲ့ဒါအမှတ်မလျှော့လိုက်နဲ့ဒီနေရာမြင်ခွင့်ပဲလူမြင်တဲ့ဒီနေရာလူမမြင်မှုမရှိရဘူးမြင်မြင်မမြင်မြင်ကိုယ်အမှန်နဲ့ကိုယ်နေရတယ်အဲ့ဒါမှဒီတက္ကရာဒိဋ္ဌိကကွာနေတော့တမတ်တဘုံမရအောင်တော့ရှူရင်မှရင်အမှတ်တင်းလင်းနေတာသိသွားရင်အောက်ထစ်ဆုံးနတ်ပြည်အမှတ်နဲ့သိသွားရင်ဘာပါလဲအေးအဲ့ဒါနတ်ပြည်ဗျာအောင်မလီဝိပဿနာတရားအာထုတ္တနတ်ပြည်နတ်ချမ်းသာလောက်တော့မိုင်နာပဲပြိတ္တိုင် မိုင်းနာဆိုတာဘာလို့မာနိုင်တယ်ပေါ့ဟုတ်တယ်မလားဒါကြောင့်နင်လန်းငါလားအရာရာမအမတ်တတိမြဲပါစေဗျာကိုင်းဆိုအနေစတဲ့အောင်ရာမြေအနေစတဲ့အောင်ရာမြေအာနိမိတ်တာနိဗ္ဗာန်ပေဒီတော့နိဗ္ဗာန်ဆိုတာကသဘာဝဝတ္ထုအပြင်တစ်မျိုးတည်းပဲတန်တိလက္ခဏာနိဗ္ဗာန်ငြိမ်းခြင်းလက္ခဏာရှိတယ်အေးဆိုတာသကတွဲကလေးနဲ့တင်စားပြောတာငြိမ်းတာနိဗ္ဗာန် ဒါကြောင့်ခိဏပူရဏနဝနာတိတမောရတ္တစိတ်တအတိကဘဝသမိတေကိနာပိသာအဝိရုံလိသနာနိဗ္ဗန္တိတိဒယထာယံပရိဘောဘုရားနာမီလေးဖူးကနေမုတ်လိုက်တော့ဘာဖြစ်သွားမီလေးဟာပေါ်တက်ကနေသလားအောက်မြေထဲရှိုးနေသလားဟောဘက်ဒီပဲနာယံကွယ်နေတာအဲ့ဒါလိုပဲနိဗ္ဗာန်ငြိမ်းငြိမ်းသဘောယုံနာမရှိတော့ယုံနာမှမရှိရင်ငါသူတစ်ပါးဆွဲကြရရှိသေးလားငါသူတစ်ပါးမှဆွဲကြရမရှိရင်အာခုနကပါဏာတိပါဒသုတ်သက်တချင်းခိုးခြင်းစသည်မကောင်းတဲ့ဒုစရိုက်တွေရှိအောင်မလား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 အဲ့တော့မချစ်ပြင်းပြင်းအပြစ်ထင်ဟောမခင်တာလေဒီစိတ်ဒီစိတ်တဏီမပြုံးမရွှင်အမုံမပြုံးမအနှလုံးမရွှင်မပြုံးခြင်းမုံညင်တာလေဒီစိတ်ဒီစိတ်ခုနခန္ဓာကိုအကောင်းထင်တာလေဒီစိတ်ပဲမကောင်းထင်တာလေဒီတော့ဝိပဿနာရှိပွားလိုက်တော့ကောင်းတယ်ဆိုတာဘာမှထင်စရာမြင်စရာမရှိတော့ဘူးအဖျားပေါ့မုံကြီးစီလေးတင်းတယ်လို့တင်းလိုက်တိုင်းကြားလိုက်တိုင်းတင်းလိုက်တိုင်းကြားလိုက်တိုင်းတင်းလိုက်တိုင်းကြားလိုက်တိုင်းမလိုက်တိုင်းရှူလိုက်တိုင်းပြောက်လိုက်တိုင်းဆိုတော့ဘယ်မှာအကောင်းထက်တဏ္ဍာတရားပညာထင်အောင်မှလဲထင်သေးလား မတည်ရင်ငါသူတစ်ပါးယောက်ျားမိမတောက်ရင်လည်းပြငါသမီးငါသားငါတိုင်ငါငါမြင်ငါကျွင်ငါဦးငါရင်ဆွဲပါအောင်မလားမဆွဲရင်ပါဏာတိပါဒာစတဲ့ဒုစရိုက်ပြုအောင်မလားမပြုရင်အဲ့ဒီပုံကအပယ်လေးပါရအောင်မလားဒါပဲအင်မတန်ကောင်းတဲ့လုပ်ငန်းမို့ဘုန်းကြီးတို့တရားတော်မတွေအားကောင်းမောင်းတာဒေသနာတွေအတန်တန်နဲ့ဆိုပြီးတော့ဘုန်းကြီးတို့ကထောက်ခံချက်ပေးနေတာဗျာဒါကြောင့်အနိစ္စမြေနိဗ္ဗာန်ဟာ တန်တိငြိမ်းခြင်းလက္ခဏာတစ်ခုပဲဒါပေမဲ့သရဝါတို့ဟာအတိတ်ဘဝဘဝကအနေစာဒုက္ခအနတ္တဆိုတဲ့ဟောဒီလိုလက္ခဏာရဲ့သုံးပါတစ်မျိုးမျိုးအနေအချင်းဥစားပေးလာကြဒီတော့အနိစ္စဆိုတာလဲခန္ဓာ၅ပါးဒုက္ခဆိုတာလဲအနတ္တဆိုတာလဲအရာကောက်ချင်းအတူတူပဲအနိစ္စဒုက္ခအနတ္တလို့အမိကွဲထားခြင်းဒီယောဂီဆိုတဲ့ပုဂ္ဂိုလ်တို့ရဲ့အခြေခံပါရမီကိုမှီပြီးတော့ပြောတာထို့အတူနိဗ္ဗာန်ဆိုတာတစ်ခုတည်းပဲ တကူတည်းပြင်မဲ့ခုနကလက္ခဏာကြီး၃ပါးနဲ့ဘဝပါရမီရှာလာကြလို့အနိစ္စမြင်တော့အာနိမိတ်တနိဗ္ဗာန်ဒုက္ခမြင်တော့အပနိဒနိဗ္ဗာန်အနတ္တမြင်တော့သုံယတနိဗ္ဗာန်လို့အမိလေးခွဲပေးထားတာဘုန်းကြီးတို့ကွင်ចောင်းသားဘဝတုန်းကဇံမူရအောင်ဖို့ဆိုပြီးတော့ကြိုးစားချက်ခဲ့ရတရားအထုတ်တဲ့အခါမှာအိုးသူ့တဘာဝသူ့တတ္တိသူ့စွမ်းရည်သူ့အကန့်ငလေးတွေနဲ့သူလာတာပါလားလို့သိရဒီတော့အနိစ္စမမြဲဘူးလို့မြင်လာရင်အနိမိတ်တာရိကနဲ့ရိကနဲ့ဆိုရင်အသွင်မှမထင်တော့ပဲဒါကြောင့်အာဂမနိမိတ်တာကအသွင် ဟုတ်မလားအနိစ္စမြင်ပြီးတော့ဝင်ရောက်ရတဲ့နိဗ္ဗာန်ကိုအနိမိတ်တနိဗ္ဗာန်တဲ့ဟောဒီတော့ဒုက္ခဆင်းရဲတာမြင်လိုချင်မအောင်မလားဒါကြောင့်အာဂမပဏိတာကတောင်းတာမလိုချင်တာဒုက္ခလို့တကယ်ဆင်းရဲမြင်ပြီးတော့ဝင်ရောက်တဲ့နိဗ္ဗာန်ကိုအမိပေးလိုက်ရင်အပဏိတာနိဗ္ဗာန်ဩအနတ္တအနတ္တဆိုတာကကိုယ့်အလိုမရဟုတ်လားရိတ်ကနေရိတ်ကနေအာမဖြစ်ပါနဲ့လို့တောင်းတာလို့မရမပြတ်ပါနဲ့လို့တောင်းတာလို့မရတော့အဲ့ဒီအနတ္တမြင်တော့သုံညတနိဗ္ဗာန်လောကကြီးကဘာမှအနှစ်သာရမရှိပါလားသုံညရည်ချင်တဲ့လောက်ရည်ထောင်တောင်းချင် အင်းအားမဲ့ကနန်းနဲ့တွဲမှာအဲ့ဒီတုံညာတန်မိုးရှိတယ်လို့ဘုန်းကြီးတို့တရားဓမ္မတို့မှာရှုလိုက်တိုင်းမှတ်လိုက်တိုင်းဘာမှအကောင့်ထဲတဏ္ဍပညာမတည်ဘူးကိုအလိုမလိုက်ကိုကြိုက်မပါဘူးသူဖြစ်ခြင်းအဖြစ်လေခြင်းလေးပေါ့ခြင်းပေါ့ညောင်းခြင်းညောင်းအဲ့ဒါလေးတွေကိုလိုက်လိုက်သိခြင်းဖြင့်ခန္ဓာကိုအပြည့်မြင်ပြီးတော့မှအနတ္တလက္ခဏာထင်လိုက်ရင်အဲ့ဒီအနေနဲ့ဝင်ရောက်ရတဲ့နိဗ္ဗာန်ကဘာတော့သုံးညတနိဗ္ဗာန်တဲ့ရှင်းမလားသို့အရှိအယိဟကယောင်နီလာအရှိအယိဟက နေဝန်ထွက်ဖို့ရှိပြီပါယုံနာခန္ဓာတမ္မာအယုံနာနှပြခန္ဓာဆွဲအယုံနာခန္ဓာတမ္မာဆွဲလေးပွင့်သစ္စာပံဖို့ပဲယုံနာနှစုသိပေမူယုံ သမ္မာဒိဋ္ဌိခေါ်လောက်သူသမ္မာဒိဋ္ဌိခေါ်လောက်သူငါစုခန္ဓာစစ်စင်ွယ်လက္ခဏာအောင်လံတဝဲဝဲအနေစာတဲ့အောင်ရာမည်အာနိမိတ်တာနိဗ္ဗာန်ပေဒုက္ခအထွေတွေနိုင်လို့ထားဒုက္ခ အပနိဟိတနိဗ္ဗာန်သွားအနတ္တအောင်လန်းဆိုင်ထူဗျာသုံးညတတဲ့မြတ်နိဗ္ဗာန်ကိလေသာယံတော်လှန်ရှဲဘဝလူဤမြတ်အောင်ွယ်ပေးထားတဲ့တရားနာမည်ကဘာတဲ့တော့ အရှိကနေဟွန်းထွက်သည့်ပမာဆိုတဲ့သူရိယသုတ်တံသည်ဤတွင်မဲ့နေဋ္ဌိတံမြာအချင်းချုပ်တဏှာကြီးဆိုတော့လဲတဏှာကြီးကွင်ကြပါနော်တဘာဝယုတ်တိအာဂမယုတ်တိနှပြညှိပြီးတော့တို့သူတော်ကောင်းများအာတုံလိုက်လို့ယုံနံကွဲတဲ့ဝိပဿနာတမ္မာဒိဋ္ဌိလက်ကင်ရထားခြင်းဒီနိဗ္ဗာန်လက်မှရထားပြီလို့စိတ်ထဲမှာဧဝကလို့အခြေခံထားပြီးတော့ကြိုးစားပွားများအထောက်ကြပါဟု၍ဘုန်းကြီးများကမေတ္တာဆန္ဒပြုပါတယ်နော် ဒေတိတောမေအယန္တမောဗုဒ္ဓေနာဟိစ္စပါတိတောဒေနသဗ္ဗေဒုက္ခယန္တုဇနာဣဋ္ဌသမင်ကိနောဗုဒ္ဓေနာဝိနေယကြပရုမာကိုပွင့်လာစေတဂုဏကာကြောင့်ဗုဒ္ဓမြည်တွင်ဘုရားရှင်သည်အာဟိစ္စပါတိတောထံကရိုင်းဘုရားပြပြတိမေအဒီအကြဖြင့် တန်တရာတိမ်လွာကိုကြွာပါစေကြောင်းကောင်းစွာမသွေဟောကြားတော်မူအပ်ပါပေသောအယတမောသုတ်တန္တပိတကသာယုတ်တနိကေတွင်လာသည်ပရမသူရိယသုတ်တံခောအရှိကနေဝွန်းထွက်သည်ပမာဆိုတဲ့တရားဒေသနာတော်ကိုမေမယာဗုဒ္ဓအတုကိလေမြူညီအကျင့်ခွာပြေစေဖို့ကြံတွေးလုပ်ငန်းမဟာတတိပဋ္ဌာန်လံပြေကျွပန်လေပိနရဟပတိမိဆိုဖြူပြွာငါယဟံမျိုးသည် ဒေတိတော်သိစေမချေချင်းစေရင်းနဲ့ပြင်ကောင်းသွားမပေဟောကြပေးလှူခဲ့ပါလေပြီဒေတိတော်သိယုံနဲ့မချေ